ဒီနေ့2020ခုနှစ်ဩဂုတ်လ29ရက်စနေနေ့ညနေ9:00နာရီချိန်ထေရဝါဒဓမ္မကမ္မထာလမ်းစဉ်အပိုင်း35ဒီလိုကာယ ानु ပါဒနာပိုင်းပြောလာပါတယ်ကာယ ानु ပါဒနာပိုင်းပြောတော့ကာယ ानु ပါဒနာပိုင်းက14မျိုးရှိတာပေါ့နော်ပရမကဘာလဲဆိုတော့အာနာပါနဝင်လေထွက်လေရှုမှတ်တဲ့ခန္ဓာကဏ္ဍ ပြီးတော့အေရဘုတ်၄ပါးရှုမှတ်တဲ့ခန္ဓာနံပါတ်2ကနံပါတ်3ကသေစိတ်မူရရှုမှတ်တဲ့ခန္ဓာနံပါတ်4ကပြီးခဲ့တဲ့ဘက်ကမနေ့ကပြီးခဲ့တဲ့32ခုခန္ဓာကိုယ်ကြီးအသက်ထင်ရှားရှိတဲ့ခန္ဓာကိုယ်ကြီးကို32ပုံပုံပြီးရှုတာတော့ထွာတော်ကိုယ်ပေါက်ကအသက်ထင်ရှားရှိတဲ့ခန္ဓာကိုယ်ကြီးရဲ့ထွာတော်ကိုယ်ပေါက်ကထွက်လာတာဒီအပြစ်မြောင်ရှုတာတော့နံပါတ်4နံပါတ်5ကျတော့ဓာတ်ကြီး၄ပါးရှုမှတ်တဲ့နည်းပေါ့ အဲ၅ခုရှိပါတယ်။နောက်ဆုံးကတော့တည်သွားတဲ့လောင်းကောင်ပုဂ္ဂိုလ်ကိုပါရှုမှတ်တဲ့နေ့ကိုမျိုးရှုမှတ်တဲ့နေ့တည်သွားတဲ့လောင်းကောင်ပုဂ္ဂိုလ်အတုဝရှုတဲ့ခါမှာတော့ဘုန်းကြီးတို့တည်ခြင်းတရားကအရင်တွေ့ရတဲ့တွင်တကယ်ကြင်ညာတို့ကတည်ခြင်းတရားအရင်ရှုမှတ်ပွားများတယ်။တည်ခြင်းတရားကိုမြင်ပြီးဆိုမှအတုဝဘုန်းကြီးတို့ပွားခိုင်းပါ။ဒါကြောင့်ဘုန်းကြီးတို့ခု အဲ့ဒီနဲ့ဆက်ဆက်နေတဲ့သိချင်းတရားကိုပြောဖို့မနေ့ကတည်းစာပြောခဲ့ပါတယ်။ဗရဏတိဘာဝနာဒီကြောင်းရပြောခဲ့တယ်ပေါ့နော်။ဗရဏသိချင်းတတိဆိုတာအောက်မိတာမှတ်ရတာဆင်ခြင်တာပေါ့ဗျာ။ဒီကနေ့အဲ့ဒီသိချင်းတရားနဲ့ပတ်သက်လာပြီပတ်သက်လို့ဖက်ခုနာတုတ်အင်္ဂုတ္ထုမှာဒုတိယဟုပေါ့ဖက်ခုနာတုတ်မှာဟောထားတဲ့အကြောင်းအရာလေးခွန်ကြီးတို့ပြောဖို့ရှိပါ သက္ကိဏတုတ်ဖြစ်ပြက်လေးဒါလေးကိုစာနာကြကြမယ်နော်အဲ့ဒီမှာဘုရားကဘာဟောထားလဲဆိုတော့သက္ကိဏတုတ်နဲ့ပတ်သက်ပြီးတေခြင်း6မျိုးဟောတာတေမိ6မျိုးဘုရားသက္ကိဏတုတ်ကဘယ်မှာပါလဲငုတ်တို့ဒုတိယအုပ်သာမဏ333မှာပါပါတယ်အဲ့ဒီထဲမှာဘယ်လိုဟောထားလဲဆိုတော့အဲ့ဒီတုတ်တန်မှာတနေ့မြတ်စွာဘုရားက ကြောင်းတိုက်ကြီးထဲမှာသတင်းသုံးနေတဲ့ချိန်ရှင်အနန္ဒာကပစ္ဆာသမနာဘောဒီခေတ်လိုရှေးတုန်းကတော့အနိနာမှာလောက်ကျွေးတဲ့ရဟန်းတော်ရှင်အနန္ဒာဟာမြတ်စွာဘုရားလည်းတစ်ဖက်ကလောက်ကျွေးတယ်ပြီးရတန်ဃာတွေကိုလည်းသူတတ်နေမြတ်ဆောက်ရှောက်တဲ့သဘောကြီးပါဒီနေ့တော့ဒီကြောင်းတိုက်ကြီးလှည့်လည်သွားလာသွားလာရင်လည်းသက္ကုဏယဟန်ဟာကြောင်းလေးတွေတဘာကြောင်းလေးတွေပေါ့ဗျာမှန်စာကြည့်လို့ လက္ခဏာရာသူ့ကြောင်းလေးတွေမှာညင်းယူအော်ဟစ်ပြီးတော့ယောဂဝိနာခံစားနေတွေ့ရရှင်းရှင်းပြောတော့ဒေဂဏိခြေနေမျိုးပါဒါအောင်မြင်တဲ့ခါကျမြတ်စွာဘုရားသွားလျှောက်တယ်မြတ်စွာဘုရားဖကုဏရဟန်းတော်ဟာယောဂအပြင်းထန်ခံစားနေရပါလေဗျာကြောက်ရောက်ချီးမြှောက်တော်မူပါဗျာကျောင်းကလေးကတိတ်ကျင်းတော့ရှင်အနန္ဒာလိုက်လို့မရဘူးမြတ်စွာဘုရားတပါးပဲဒီဖကုဏရဟန်းတော်နေတဲ့ကျောင်းလေးထဲဝင်သွားတယ် ဝင်သွားတော့မြတ်စွာဘုရားလည်းကြွလာသူကနေရာပေးခြင်းနဲ့သူကများလည်းဒီယောဂဝနာဒါနှိပ်ဆက်ခံစားတော့မထိုင်နိုင်မြတ်စွာဘုရားจิตနေနေကိုယ့်ကိုတတ်တော့နေငါဘုရားတင့်တော်တဲ့နေရာထိုင်မယ်လို့တင့်တော်နေရာထိုင်ပြီးတော့မေးပါจิตကဘယ်နဲ့တော့ယောဂဝနာဒီမှာသူယောဂဝနာ ခံစားပုံနေပေါ့ဗျာသေကံဤလူနာပုံစံမျိုးပဲသူပြောပါအပြင်းထန်ခံစားရတယ်ဆိုတဲ့အကြောင်းဥပမာမျိုးစုံနဲ့ရှောက်ပါ ပြီးတော့မြတ်စွာဘုရားအဲ့လိုမေးပြီးနောက်ပိုင်းတရားဟောပါတယ်ဆုံးကအော်ဟစ်ညီးညွနေပုဂ္ဂိုလ်ဟာမြတ်စွာဘုရားတရားတော်တွေနာကြားတယ်။တရားတွေကြားနာကျင့်သုံးပြီးတော့ပြန်တော်မူသွားတယ်။မြတ်စွာဘုရားလည်းတရားဟောပြီးတဲ့နောက်ပိုင်းသူ့เจ้าသူပြန်သွားတယ်။မြတ်စွာဘုရားပြန်တော်မူပြီးတော့မရှိမနှောက်မှာပဲဒီရှင်မြတ်ကပြန်တော်မူသွားတယ်။အဲ့ဒီချိန်မှာရှင်အနန္ဒနောက်တစ်ခေါက်လာကြည့်တော့ပြန်တော်မူသွားပြီ။ဆုံးကမျက်နာ ရှုံမဲ့ပြီးအော်ဟစ်ညင်းညူနေတဲ့ဒီဖက်ကုဏညာအခုတစ်ချိန်မှာတော့မျက်နာဆင်ကတိတ်ကြည်လင်းပြီးတော့နာညင်ယူညူရင်မရှိဘဲနဲ့ပြန်တော်မူသွားတာပြတိတ်အာအတဲ့ခုနပဲအော်ဟစ်ညင်းညူနေခုကြညင်ရင်ချမ်းချမ်းနဲ့ရုပ်ရည်ဆင်ကလည်းကြည်လင်းတောက်ပါပြီးပြန်တော်မူသွားတယ်ဒီအကြောင်းကိုမြတ်စွာဘုရားသွားလျှောက်မြတ်စွာဘုရားပါမင်းလေဆိုတော့ဟုတ်တယ်တဲ့စောစောကတော့သူဝိညာဉ်တွေခံစားနေတဲ့ ပြင်းထန်ညင်ညူအော်ဟစ်နေညင်ညူအော်ဟစ်နေရတယ်အခုတော့ငါဖျားရဲ့တရားတော့ကြားနာကြားနာတဲ့အတိုင်းကျင့်သုံးကျင့်သုံးတဲ့အတွက်အရိယာမဲ့ဖို့ရသွားအရိကအနာဂံတရားရသွားတဲ့ဘောကြီးအဲ့လိုရသွားတဲ့အတွက်နာဂံရသွားတယ်ပေါ့ဗျာနာဂံမဲ့ဖို့နာဂံချက်သွားတယ်ဖြစ်သွားတယ်ကြည်ကျင်နေနဲ့သိသွားတယ်အဲ့ဒီရောက်မှရှင်အနန္ဒာရှင်အနန္ဒာကိုမြတ်စွာဘုရားကဒီလုတ်ကြီးရှင်အနန္ဒာ လှုပ်ကြွေးခန့်တဲ့ချိန်မှာလှုပ်ကြွေးဖြစ်သိမှပြတဲ့ရှင်နာတောင်းဆိုချက်ရှိတယ်လေသူမျက်ကွယ်မှာဟောတဲ့တရားတွေကိုလည်းသူပြန်ဟောရမယ်ဆိုတာရှိတယ်အဲဒါကြောင့်မြတ်စွာဘုရားကသူမျက်ကွယ်မှာဟောခဲ့တဲ့ဖက်ခုနရဟန်းဟောတဲ့တရားကိုပြန်ဟောပါတယ်ဒါကြောင့်ဘုန်းကြီးတို့ဒီတရားလေးတွေသိရတာပေါ့နော်အဲ့မှာသေနီး6မျိုးဗြဟ္မသေနီးကတော့ဗာလဲဆိုတော့ဒေဂာနိကာလာကြဖះကိုပင့်ရမယ် ဖះကိုပင့်ပြီးတော့ဖះကြီးကတရားနာတရားနာပြီးကျင့်သုံးပေါ့အဲ့ဒီတရားနဲ့သိပေါ့ဗျာပြောလိုတာလို့ဒီတနည်းပေါ့အခုဘုန်းကြီးတို့ဒီနည်းကတော့ရဖို့မလဲတော့လေဖះရှင်ပြိဋိဘံဆံသွားပြီအဲ့ဒီနည်းမဖြစ်နိုင်တော့နောက်တနည်းကတော့ဘာလဲဆိုတော့ဖះမရှိတဲ့နောက်ပိုင်းဖះရဲ့တပိသတန်ဃာတွေရှိတယ်တရားပြနိုင်တဲ့ဟောနိုင်တဲ့ဆရာတော်ရှင်မြတ်တွေအများကြီးရှိပါတယ် ကိုသေကဏိကာလာမှာဒီဆရာတော်တွေကိုပင့်မှာပင့်ပြီးတော့သူတို့တရားတွေကြားနာကြားနာကျင့်သုံးပြီးသိနိုင်ပါတယ်ဒီမှာလည်းဘုန်းကြီးတို့တန်ခါလောကလငါရဲ့ရဲ့စီကံလေးကိုဒီမှာကြီးတော့သိထားစေခြင်းနဲ့နော်ဘုန်းကြီးတို့တန်ခါလောကမှာကကျတော့ဒီတပားကိုပုပ်ကုံလို့ခေါ်တယ်အရင်ကလည်းဘုန်းကြီးတစ်ခါပြောခဲ့ပြီနှစ်ပါးသုံးပါးကိုဂိုင်းလို့ခေါ်တယ်လေးပါးလေးပါးတဲ့များလားတန်ခါလို့ခေါ်တယ် ဘုန်းကြီးတို့တန်ခါထုံတန်းဆင်လာရာကဒီတန်ခါကြီးအများကြီးပြင့်ပြီဆိုလို့ရှိရင်တန်ခါမထေကြီးကဥဆောင်ပါတယ်ဘုရားကဒါတန်ခါညီညွတ်ရေးအတွက်တန်ခါမထေကြီးစီမံတဲ့အတိုင်းအောက်ကတန်ခါကြီးကနေရထိုင်ရပါတယ်အဲ့လိုသွားပါတယ်အဲ့လိုနေလောက်မှလာတန်ခါကြီးကညီညွတ်ပြီးတော့အဆင်ပြေပါဒီဟာလေးနဲ့ပတ်သက်ဘုန်းကြီးပြောချင်တာအတွေ့အကြုံလေးတစ်ခုပေါ့နော် ဒီဘေးနေရာမှာဆိုဘုန်းကြီးတို့တော်တော်များများကဒီနောက်ဆုံးအခြေအနေမျိုးကျမ်းမာမကောင်းတဲ့ပုံကမျိုးပြညပါတယ်ဟောရပါတယ်တရားတွေဟောပေးနေဒီလိုသက်ဆုံးသွားတဲ့ပုံကငြိမ်းချမ်းနဲ့သွားတဲ့ပုံကဘုန်းကြီးအများကြီးတွေ့ဘူးပါအဲ့လိုနဲ့တချို့တွေကမှရဘလို့ထင်လဲဆိုတော့ဒီနောက်ဆုံးချိန်မှာလည်းဘုန်းကြီးတရားဟောပေးခဲ့တယ်နောက်သက်ပြောက်ဆောင်းတို့ရက်လည်းသက်ပြောက်ဆောင်းတို့ဒီဇာပနာတို့ဘာလို့လဲဘုန်းကြီးအတုပါလို့လည်းဘုန်းကြီးကိုယ်တိုင်ဟောပါတယ် ရက်လဲလို့လလဲလို့လောက်တဲ့ခါကျရင်သူကဘေးနေရာမှာရှိတဲ့တန်ခါတွေအကုန်လုံးပဲ့မှာပြီးတော့ဒီကမတွေအနေနဲ့ဘလို့အောင်မေလဲဆိုတော့အချိန်တုန်းကတော့ဟိုတပြောက်ဆောင်မဖြစ်ဖြစ်ဒီဒီအတုပါပဲဘုန်းကြီးပဲဟောခဲ့တာဟုတ်အဲ့လိုတန်ခါတွေကုန်ပင်းလိုက်တဲ့ခါကျတော့ဘုန်းကြီးဟောဖို့သီးသန့်လျှောက်ထားတာမရှိဘူးသူတို့ထင်တာတော့ဘုန်းကြီးပဲဟောမယ်လို့ထင်လိုက်တာ အဲ့တော့ဒီမှာမထေကြီးကဘုန်းကြီးတဲ့ကြီးတဲ့မထေကြီးကနှစ်ပါးသုံးပါးပါလာပါလာတော့ဒီမထေကြီးတွေဘုန်းကြီးတို့ရှောက်ရတယ်လေရှောက်တော့မထေကြီးကလည်းသူတို့ချင်းမြောက်တော့ချင်းမြောက်တော့ဘလို့ဖြစ်လဲဆိုတော့ဤနေကမထေတစ်ပါးကအတုပတရားဟောရမှာသူကအလုတ်ဘေးတရားတွေဆောင်းကိုလေးနဲ့ချပြီးဟောတော့အလုတ်ဘေးတရားသူဆောင်းကလည်းရှေးနောက်ကလိုက်မဖြစ်အဲ့လိုတွေကိုကဖြစ်ကြဘုန်းကြီးလည်းဘာမှမတတ်နိုင်ဘူးလေအာတော့ဒကာဓမ္မတွေသူတို့ကလည်းနားမလဲတော့လေသူတို့နားလဲသူတို့လောက်ကြ ကလည်းမလျှောက်ထားတော့ဘုန်းကြီးကလည်းဘာမှပြောမဖြစ်ဒီတိုင်းပဲခြေနေကြည့်နေရပါတယ်ပြီးမှဘုန်းကြီးဆရာတော်ပြန်သွားတဲ့အခါမှာအကြောင်းကိစ္စတကူကုရီတဲ့တလို့လိုပါလို့နဲ့နေခဲ့ရတယ်ဘုန်းကြီးပြီးမှအကျိုးသင်ကြောင်းတဲ့တရားလေးပြန်ဟောရပါတယ်ပြောရင်တော့ဒကာဒမတွေအနေနဲ့တန်ဃာတွေအလုံးပင့်လာပြီဆိုရင်တန်ဃာတွေအများစုပင့်လာပြီဆိုရင်ကိုဟောစီကြတာဘုန်းကြီးလျှောက်လို့ရပါတယ်အဲ့ဒါဆိုရင်တန်ဃာခွင့်ပြုတယ် အဲ့လိုမှလျှောက်ထားမှုမရှိဘူးဆိုရင်တော့ဘုန်းကြီးတို့ကခုနလိုပဲမထေကြီးကိုပဲဦးစားပေးရပါမထေကြီးကစွမ်းနိုင်သူကိုယ်တိုင်ဟောတယ်သူကိုယ်တိုင်မစွမ်းနိုင်ဘူးဆိုတော့ကျန်တဲ့ပုဂ္ဂိုလ်တာဝန်ပေးပါတယ်တာဝန်ပေးတဲ့ပုဂ္ဂိုလ်ပဲတာဝန်ယူပြီးဟောတဲ့အဲဘုန်းကြီးတို့ဝိနည်းထုံတန်းဆင်လာရှိပါတယ်ဒါလေးသိထားဖို့နော်ဒါလေးလေးဒကာနမတွေဟာဆရာတော်လည်းမဟောဘူးဘာဖြစ်လို့ဆရာတော်ဟောခိုင်းတယ်ဘာညာဒါမျိုးတွေဖြစ်တတ်ပါဒါကဒါနလောကဒါနထုံတန်းဆင်လာပဲဘုရားက တန်ခါရည်ညီညွတ်ရေးအတွက်ဒီလိုမထေရကြီးရဲ့အောက်မှာပဲထေစင်ဝါလိုက်နေကြရတယ်အဆုံးမတိုင်းဒီလိုနေကြရတယ်ဒါမှအဆင်ပြေပါတယ်ကိုလှုပ်ချင်တဲ့အတိုင်းလှုပ်လို့မရပါဘူးတန်ခါဖွဲ့စီမှာစီစနစ်စီကံနေရှိပါတယ်ဒါလေးနားလည်ထားနော်ဒီကနမတွေနဲ့ကိုကတန်ခါရည်များများတကြောင်းနဲ့ဆိုရင်တော့ပြဿနာမရှိဘူးပေါ့ဗျာဟုတ်လားဘုန်းကြီးတို့မိဒ္ဒနာနာကြောင်းပဲနေဘုန်းကြီးတို့က၄ပါးရှိတယ်၄ပါးလုံးကြွဒါတော့ဘုန်းကြီးကြီးဆုံးဖြစ်နေတာပြဿနာမရှိဘူး တခြားကြောင်းတွေပါလာပြီဆိုရင်အဲ့ဒါအဲ့ဒါပြဿနာရှိတော့ဘောနော်ကိုကလည်းဒီဘုန်းကြီးဟောစီခြင်းနဲ့ဒီဘုန်းကြီးလည်းရှောက်ထားမှုမရှိဘူးရှောက်ထားမှုရှိတော့တန်ခါလည်းတန်ခါထုံနာဆင်လာအတိုင်းသွားတယ်အဲ့ဒါလေးနားလည်ထားဖို့အခါအိမ်မှာဗာပြဿနာတက်တက်လေဆိုတော့ကိုကဒေဂဏိကာလအရေးကြီးနေပြီကိုနာခြင်းနဲ့တရားမျိုးနာရဖို့ဆိုတာကဒီဆရာတော်အကြောင်းသိထားမယ်ကိုလိုခြင်းနဲ့တရားဟောနိုင်တဲ့ဆရာမျိုးဆရာတော်မျိုးဖြစ်ရမယ် အဲ့ဒါဆိုပိုကောင်းတယ်တချို့ကြတော့ကိုကအရေးကြီးတဲ့နောက်ဆုံးမှာအကျင့်ပိုင်းဆိုင်ရာတရားတွေနာကျင်တယ်ဟိုကပေးလေးယူပဋ္ဌာန်းလေးယူပြီးပြန်တော့ပြောအဲ့ဒါမျိုးတွေလည်းအများကြီးကြုံနေမယ်နော်အဲကြောင့်မို့ဒီနေ့ကလည်းမသေးကြဘူးပေါ့ဗျာကိုပင်းတဲ့ဆရာတော်ဟာကိုလိုချင်တဲ့တရားမျိုးဟောဖို့ဟောနိုင်ဖို့ဒါမသေးကြဘူးနော်ဒုတိယနည်းကလည်းမသေးကြတဲ့နည်းမဟုတ်ဘူးလို့ဘုန်းကြီးပြောချင်ပါတယ်နော်ပထမနည်းကလည်း ဖះကိုပင့်ရမယ်တရားနာဖះပေးပြီးတရားနာကျင့်ဒုတိယနေ့ကျဖះတပိသတန်ဃာကြီးပင့်တဘာဝပင့်ပေါ့သူစီတရားနာကျင့်သုံးအဲဒါဒီနီးနဲ့တေပေါ့နော်အဲ့လိုတေတဲ့ခါကျခုနဘုန်းကြီးပြောသလိုခက်ခဲရှိတယ်နော်ကိုလိုချင်တဲ့တရားဖြစ်ဖို့ခက်တယ်နော်ကိုနာချင်တဲ့တရားဖြစ်ဖို့ခက်တယ်ကိုကျင့်ချင်တဲ့တရားဖြစ်ဖို့ခက်တယ် ကိုကဒီဘုန်းကြီးရင်းနှီးတယ်ဆိုရင်စောစီကကြိုလျှောက်တာဒါပဲ့တော့ဆင်ပြေတော့ဒါတော့တပည့်တော်တော့ဒီကနေ့ကလာဒီတရားလေးနာကျင်ပါတယ်ဒါလေးဟောပေးပါ သုံးဖို့နေမကောင်းတဲ့ကဒီတရားလေးဟောပေးပါကိုနဲ့ရင်းနှီးတဲ့ဘုန်းကြီးကိုနဲ့တီးတဲ့ဘုန်းကြီးဟောဆွမ်းနေတဲ့ဘုန်းကြီးဒါလျှောက်လို့အဆင်ပြေနိုင်ပါတယ်အဲ့လိုမှမဟုတ်ရင်တော့ဆင်မပြေနိုင်ပါဘူးနောက်တနည်းကတော့ဗာလဲဆိုခုလိုကျမ်းမာရေးကောင်းစဉ်ခါတဲ့ ကာရရတယ်ဒီတရားတွေဖရာတရားတွေလေ့လာထားမယ်ခုနောက်ဆုံးမှာဗာတရားနဲ့သိမလဲလေ့လာထားတဲ့အတိုင်းဒီတရားတွေစောစီကကြိုတင်ကျင့်ကြအထုတ်ထားမယ်နော်ကျင့်ကြအထုတ်ပြီးတော့ဒီတရားနဲ့သိမယ်လို့ဆုံးဖြတ်ပြီးသိရင်လည်းဒါဒါပိုအဆင်ပြေပါတယ်နော်ဒီမှာတော့ဘုန်းကြီးတို့ကြံကြံပညာဟိုတနေ့ကသုဘဝါဒမင်းသမီးအကြောင်းလေးပြောခဲ့ပြီအနာဂတ်မဖြစ်သေးဘုန်းကြီးတို့နာကျင်ကြိုက်ခဲမှုကခံနိုင်ရှိဖို့တော်တော်ခက်ပါတယ် နည်းပါနော်အနာဂံဖြစ်တော့သေချာတော့ဗောဗျာ तू ကဒေါသကုန်သွားပြီဆိုတော့ तू ကတော့ရှုမှတ်နိုင်တာသေချာတယ်မင်းတို့ဘုန်းကြီးပြောခဲ့တဲ့သောဘဝါဒမင်းသမီးသောတာပန်ဖြစ်နေတယ်တကယ်နာကျင်ကက်ခဲမှုပေးတွေကြုံလာမခံနိုင်ဘူးခံနိုင်တော့ဒီသောဘဝါဒမင်းသမီးကဘာလို့ဝိပဿနာမရှုဘူးဗျဖျားကုံတော်တရားကုံတော်တန်ခါကုံတော်တွေရှုပွားဆင်ញင်ပြီးတော့ဒီဆင်းရဲဒုက္ခဝင်တော့ကြော်ဖြတ်သွားတယ်ဘုန်းကြီးလည်းဒီတိုင်းပါပဲ လူတူးတယောက်နေမကောင်းလာရင် သူ့မှာကငကိုယ်တည်းကလည်းဆက်တိုက်အာထုတ်ထားတာမရှိဘူးအာထုတ်ပြန်တော့လည်းခဏတပြုတ်ပဲအာထုတ်ဘူးလေဆိုဝိပဿနာဘယ်နည်းနဲ့မှရှုဖို့မလွယ်ဘူးတမာရီကို တော်တော်လေးကိုအကောင်းနေမှဒီဒုက္ခဝင်တာကရှုမှတ်နိုင်တယ်အာမကောင်းရင်တော့ဘုန်းကြီးတို့ကတော့ဗာသင်ပေးလိုက်ဆိုဖရာကုံတော်ကြီးပွားပေးတာတို့မေတ္တာတွေပွားပေးတာတို့ဒါတွေလောက်ပေးပါအဓိကလွယ်ကူတဲ့ဟိုဓကမ္မထံလေးတွေပြောတာတို့တခြားကမ္မထံလေးတွေ ခုနရှင်အာသူပါတွေပွားပေးတာတော့ဒါမျိုးလုပ်ပေးရဒါဆိုရင်တော့သူကနာမှုတက်တာပြီးတော့ခံနိုင်ရှိတာပေါ့ဗျအဲတော့နောက်ဆုံးနည်းကတော့ဓမ္မကြီးတို့ဒကာကြီးတို့ဘုန်းကြီးတို့တွေတွေအကောင်းဆုံးနည်းပါပဲเนาะအဲတော့ဘာလို့ရမလဲခုလိုကျမ်းမာရေးကောင်းစဉ်ကာလမှာလေ့လာပါတရားတော့လေ့လာလေ့လာအောင်လည်းမပြီးဘူးเนาะဆရာသမားတွေကလေ့လာပြီးသင်ယူပြီးအဲ့ဒါတွေကိုတကယ်ကိုကြင့်ကြည်ရမယ်ကြင့်ထားရမယ် ဘာဖြစ်လို့ဒီကဏိကာလကြဒီတရားနဲ့ကြီးတဲ့သွားနိုင်မယ်လို့ပြောလို့မရဘူးအဲကြောင့်ခုနအနာဂံဖြစ်သွားရင်တော့သိကြတော့ဗောလေသွားဒီတရားနဲ့ကြင်မြင်ငါသိမယ်ဒါသိကြတယ်နာဂံမဖြစ်သေးကတော့ဒီတရားနဲ့ဒါဒီတရားနဲ့အာထုတ်ပြီးသိမယ်တဏိတန်ချလောက်တော့မဖြစ်နိုင်မဖြစ်နိုင်သေးဘူးပေါ့အဲ့ဒါဆိုရင်ကိုကဟိုတခြားလွယ်လွယ်ကူကူတက်တော့တက်တာနဲ့ရှုမှတ်လို့ရတဲ့တရားမျိုးတွေခုတည်းလေးလာထားမယ် ဘုရားကုံတော်ပွားတာတို့မေတ္တာပွားတာတို့32ခုတ္တတာပွားတာတို့ဒါတော့ဒါတော့ကိုယ်ပွားပွားတာတို့ပေခြင်းတရားဆင်ញင်ထားတာလောလောကူကမ္မထာနေအများကြီးရှိတာပေါ့နော်အဲ့ဒီဟာတွေကိုစောစီးတဲ့လေ့ကျင့်လောက်တာလေ့ကျင့်လောက်တာရင်တော့ဒေဂဏိကာလာဘုန်းကြီးတို့အဲ့ဒီတရားနဲ့သိနိုင်တာပေါ့ဗျာဒါကတော့ဘုန်းကြီးတို့အဲ့ဒီပုထုဇဉ်ဒီတော့မှာတော့သေနိ6မျိုးဟောပါတယ်ပုထုဇဉ်သောတာပန်သရဂံအတွက်သေနိ3မျိုး နော်ပြီးတော့အနာဂံအတွက်ခုနဘေကုဏယဟန်ကနောက်ပိုင်းနာဂံဖြစ်သွားတော့နာဂံဖြစ်တဲ့နာဂံအတွက်ဒိဋ္ဌိ၃မျိုးဘုန်းကြီးကဒီမှာတချို့ကြတော့ပရမသိဏီ၃မျိုးပဲပြောတော့နောက်သိဏီ၃မျိုးခြံထားလိုက်တယ်ခြံထားလိုက်တော့ဒီကမတယောက်ကဘာလျှောက်လဲဆရာတော်ကျန်တဲ့၃မျိုးအဆက်ဟောလေအေးအနာဂံဖြစ်မှာဟောမယ်ဆိုပြောတယ်အတူတူပါပဲဗျာသူသိဏီကဟိုကနာဂံဖြစ်သွားတဲ့အခါကျတော့သူကတော့ဒီ ကာမရာဂတွေဒုက္ခဝိနာတွေပယ်သွားတဲ့အတွက်ဒီသုံးမျိုးပဲထဟောတာပဲနော်ဟောတော့ဟိုစိတ်နေစိတ်ထားကြတော့ကွာသွားပြီပေါ့လေပုရိသသောတာပန်လာကံကြတော့ဒီဒေါသစိတ်ကမကုန်သေးကာမရာဂမကုန်သေးဘူးအဲတော့ခံနိုင်ဖို့ခံနိုင်ရှိဖို့ခက်တော့အနာဂံများကြတော့သူကကာမရာဂလည်းပယ်သွားအနာဂံလည်းပယ်သွားပြီသူတို့ရဲ့စိတ်ထားနေကြကွာသွားတယ်ပေါ့အဲဒါကြောင့်မို့ဒီတော့ဘုန်းကြီးတို့ ခုနသေနီ6မျိုးမှတ်ထားပါပုရုဇဉ်အတွက်ပုရုဇဉ်သောတာပန်သရဂံအတွက်သေနီ3မျိုးပြောပါလေအနာဂံအတွက်သေနီ3မျိုးပုရုဇဉ်သောတာပန်သရဂံအတွက်သေနီ3မျိုးပါလေဖျားရှိရင်ဖျားတက်တော်တင်ကြရှိရင်ဖျားကိုပင့်ဖျားတရားတရားနာအဲ့ဒါကျင့်သုံးသေးနော်ဒါတနည်းဖျားမရှိတော့ဘူးခုလိုချိန်ကာလမျိုးဖျားရတပိသတန်ဃာတွေတရားဟောနိုင်ပြနိုင်တဲ့ဆရာတော်တွေရှိပါတယ် အဲ့ဒီဆရာတော်တွေကိုတေကာနိကာလမှာပဲထိုဆရာတော်တွေကတရားတော်ကိုဈာနာဈာနာပြီးတော့ကျင့်သုံးကျင့်သုံးတယ်လို့ပါတယ်နော်ဒီမှာမှတ်တာဒီရောနာဟုတ်နဲ့မပြီးဘူးကျင့်ပြီးမှတရားမှာနော်နောက်နံပါတ်3ကကြပါလေအခုကအခုလိုဈာမကြီးကောင်းစဉ်ခါလာတယ်ဟာလေလာနော်ဘယ်တရားဘယ်လိုအားထုတ်ရမလဲဘယ်လိုစနစ်ကြအားထုတ်ရမလဲလေလာလေလာပြီးတော့ကျင့်ကြည့်ရမယ်နော်ကျင့်လဲကျင့်ရမယ်ကျင့်ပြီးမှဟောဒေဂာနိကလား ဘုန်းကြီးပြောချင်တာပါလေဟောဒီတရားဒီလိုကျင့်ကြည့်တယ်မခံနိုင်တော့ဘူးဆိုခံနိုင်တဲ့တရားပြောင်းကျင့်ပါပေါ့ဘာလို့ဒေါသဖြစ်ခံလောဘဖြစ်ခံနေမလဲဒါလေးပြောချင်တာပါဘုန်းကြီးလည်းဒီတိုင်းနဲ့သွားမှာပါဒီတရားလုံနေတယ်ကျင့်နေတယ်ခက်ခဲရှိပြောင်းမှာပေါ့ဘာလို့ဒါကြီးအသေးဆုပ်ကင်တာမလဲလောဘနဲ့ပတ်မှတ်နေမယ်ဒေါသနဲ့မှတ်နေမယ်ဆိုအဲ့ဒီကနီးရလွဲကုန်ဒီကလည်းမပြောင်းခံစားမှုကလည်းမရဆိုရင်အဲ့မှာလောဘတွေဒေါသတွေဖြစ်တတ်တယ်အဲကြောင့်မို့ နောက်ဆုံးနည်းကတော့အကောင်းဆုံးလို့ဘုန်းကြီးတို့အကြံဉာဏ်ပေးလို့ပါတယ်နော်နောက်တစ်ခုကတော့ဗာလဲဆိုဘုန်းကြီးတို့ဒီမှာဖကုဏတုတ်လာဒီနည်း6မျိုးပြီးတဲ့ခါကျတော့ယကန်းတဲ့ main ကလေးနဲ့မရဏတတိကမ္မထံဒါလေးပြောကြင်လို့ပါဒီထဲမှာအကြောင်းအရာလေးတော်တော်များများကောင်းလို့ဒါလေးပြောကြင်ရဗုဒ္ဓဟာဘုန်းကြီးတို့တာဝတိ မြို့စေတဝန်ကျောင်းမှာတည်င်းသုံးနေဒီနေ့မှာတော့ဘယ်ကိုကြွသွားလဲဆိုယူဇနာ300 30ပေါ့လေယူဇနာ300ပေါ့ဒီယူဇနာ10မိုင်လုံးတော့ဒီမှာတော့ယူဇနာနဲ့ပတ်သက်ပြီးတော့ကိုယ်ပြောင်းဝေရှိတာပေါ့တချို့က17မိုင်တချို့က12မိုင်မာစီဆရာတော်ကြီးက အိန္ဒိယရောက်တဲ့ချင်းဖျားဘူးတဲ့အခါမှာတစ်မျိုးနဲ့တစ်မျိုးအိန္ဒိအင်္ဂလိပ်လက်ထက်ကတိုင်းထားတဲ့မိုင်တိုင်းတွေကြည့်လိုက်တော့ရှစ်မိုင်ပဲတွေ့ရအဲကြောင့်မာစကာလိုကြီးကတော့စာပေကျမ်းကနေဘယ်လိုပဲဆိုဆိုတကယ်တမ်းကျရှစ်မိုင်ပဲရှိရဆိုတဲ့အကြောင်းပေါ့အဲဒါလေးမှတ်တော့ရှင်းကတော့ဒီလိုသွားလန်းလာလန်းလဲလမ်းမကောင်းဘူးပြနော်ဒီယူဇနာ30အဲမိုင်မောင်များစွာဝေးတဲ့မြို့ ယူဇနာ30လောက်ဝေးတဲ့အာလဝီမြို့ကိုမြတ်စွာဘုရားကြွပါ အာလဝီမြို့ကအက္ခာလဝါကျောင်းဆိုတာရှိပါတယ်အဲကျောင်းတော့တန်ခါ900နဲ့တူကြွတန်ခါ900နဲ့တူကြွလာတဲ့ချိန်မှာအာလဝီမြို့သူမြို့သားတွေကဘာလို့လဲဆိုဘုရားမူကြီးတဲ့တန်ခါတွေကို နောက်ရကြသူတို့မြို့ထဲမှာပင့်ဖိတ်မျိုးလေကောင်မှာပေါ့လေဆွန်စာစီရဆွန်စာမန္တကြီးယာယီဆောက်အဲ့မှာစုပေါင်းဆုံးကတ်ကြပါ ဆုံးကဆုံးကပြန်တော့မြတ်စွာဘုရားကတရားဟောပါ နော်သီလပိတရားဟောဆွန်စားပြန်နောက်ပိုင်းဘာတရားဟောလဲဆိုတော့မရဏနှုတ်တတိမရဏတတိလို့ခေါ်တယ်ဒီကရရတယ်မရဏနှုတ်တတိလို့သုံးတယ်မရဏသေးခြင်းနှုတ်တတိဆိုတာဖာမန်ထပ်တာအောက်မိတယ်အဲ့ဒီမရဏနှုတ်တတိကမ္မထာကိုဘုရားဟောပါတယ်အဲ့ဒီတွေကဟောထားတဲ့ဘုန်းကြီးတစ်ခုချင်းပြောပြပါမယ်ဒီပါဠိလေးလည်းမှတ်နော် နံပါတ်၄အတုမေဇီဝိတာငါရအသက်ရှင်မှာမမြဲဘူးဒီလိုဆင်ញင်ပေးရမယ်အတုမေငါရအသက်ရှင်မှာမမြဲဘူးအတုမေဇီဝိတာနံပါတ်၄ဒုဝမေမရဏငါရသိခြင်းတရားဒီတာမြဲတယ်ဒီလိုဆင်ញင်ငါရအသက်ရှင်မှာမမြဲဘူးသိခြင်းတရားကသာမြဲတယ်နံပါတ်၃အဝတ္တမယမယိတ္တပမိဝ ငါသည်မုတ်ချတရားမယ်ဘုရားဆရာတော်ကဒါကိုယူသုံးတာဒီတလုံးနော်ငါသည်မုတ်ချတရားမယ်ဆိုဒါကိုယူသုံးတာဘုရားဟောရှိတယ်ဘုရားဟောယူသုံးတာပြန်ပြောမယ်နံပါတ်3ကအောဝတ္တမယမယိတဗမေဝငါသည်မုတ်ချတရားမယ်နော်ဒီချင်းတရားဆင်ញံဒီ3မျိုးနံပါတ်4တေခြင်းတရားစီဆင်ញံဒီ3မျိုးဟာမရဏပရိယောတာနာမေစီဝိတံ မာရသက်ရှင်မှုကသေခြင်းတရားနဲ့ဆုံးသတ်ရမယ်အဘိဓမ္မာပြောနေတယ်ဒါလေးကိုကြည့်ပြောတော့နော်ဘုန်းကြီးတို့ဆင်ញင်တဲ့နေ့ကစီလိုဝါလို့ပြောတာမဟုတ်ဘူးဘုရားဟောထားတဲ့အတိုင်းပဲပြောကြပါတယ်ဆရာတော်ကြီးတွေလည်းဒီတိုင်းပဲဆရာတော်ကြီးတွေဆုံးမတဲ့အတိုင်းပဲဘုန်းကြီးတို့ပြန်ပြောကြပါဆရာတော်ကြီးတွေလည်းဘုရားဟောတဲ့အတိုင်းပဲဟောပါတယ်ဒါလေးမှတ်ထားမယ်ပြန်ပြောပါမယ်နံပါတ်၄ဆင်ញင်တဲ့နေ့ကမရဏပရိယောတာနံမေဇီဝိတံ ငါရဲ့အသက်ရှင်မှုသည်တည်ခြင်းတရားနဲ့ဆုံးသတ်ရမယ်ဘယ်သူမှဘုန်းကြီးတို့တွေအမြဲတမ်းအသက်ရှင်နေတာမဟုတ်ဘူးနော်ဒီနေ့ချင်းဒီလန့်ဒီခီကုံသွားကြနံပါတ်6ဇီဝိတမေဝအာနိယတံအသက်ရှင်မှုကမမြဲဘူးဒီလိုနော်စောစောကငါဆိုတဲ့တင်းနေတုံးကငါဆိုတဲ့စကားလုံးလေးပါဒီကြတော့ဒီပုဂ္ဂိုလ်တ attva မပါတော့ဘူးအသက်ရှင်မှုကမမြဲဘူး နံပါတ်6မရဏနိယတံသိမှုကတော့မြဲတယ်ဒါပဲဆင်ញင်ဒီတွေကတော့6မျိုးလုံးပဲဆင်ញင်ဆင်ញင်တစ်မျိုးတည်းပဲဆင်ကြိုက်ရဆင်ញင်ပါအဓိကတော့သိခြင်းတရားမြင်ဖို့အရေးကြီးတယ်ဘုန်းကြီးတို့မောင်းတော်မြစဉ်တော်ဆရာတော်ကြီးဒီသွားထုတ်စဉ်ကသူကရက်တွေကြည့်ပြီးတော့ဘောရနုတိပဏိယဘွားမေတ္တာပဏိယဘွားပြီးတော့အတုပပဏိယဘွားသေခြင်းတရားပဏိယဆင်ခြင်းဒီလိုသင်ပေးပါ ဒီသေခြင်းတရားနဲ့ပတ်သက်လို့သူကဒီလို6မျိုးပြောပြနောက်ပိုင်းမှာသူ့ဆရာကြီးဆင်ញင်ပုံပေါ့တိန်တော်ဆယ်ကြီးဆရာတော်မှတ်တာပဲအခုမကြည့်တာကြားနေမှတ်စုတော်ရေးထားပါအဲ့ဒီဆရာတော်ကြီးကတခုတရားထလိုက်ထိုင်လိုက်နားကျင်ကြိုက်ခဲသွားအင်းတရားကြည်သေးရဲ့တရားကြည်သေးရဲ့ဒီလိုပဲဆင်ញင်တာနော်ဘယ်လိုဆင်ញင်ဆင်ញင်ညာနဲ့တကယ်မြင်ဖို့ရေးကြည့်တာနော်ခုနဆရာတော်ကြီးလိုထိုင်လိုက်ထားလိုက်ဓမ္မကြီးတို့ဒကာကြီးတို့ဒီအသက်ရွယ်ကြည်လာတယ်က အိုနာတဲ့ယောဂါတွေကကျုံလာပြီလေကျုံလာတဲ့ကအဲ့မှာဘုရားတရားတမဲ့စားတကယ်ကိုခန္ဓာကိုယ်ရဲ့သိခြင်းသဘောတရားတော့ဉာဏ်နဲ့မြင်သေးရကြီးတယ်သိရကြီးတယ်ဒီလိုနားလာရင်တနေ့ချင်းကသိပဲနေတော့သိရတော့မှလေဘုန်းကြီးတို့တွေအဲ့ဒါကိုဆင်ញင်တယ်အင်းသိရကြီးသေးရသိရကြီးသေးရဆရာတော်ကြီးအဲ့လိုဆင်ញင်တယ်ဘုရားကအဲ့လိုဟောတယ်ဟောပြင်တော့ပဲဘာဆက်ဟောလဲဆိုဒီမရဏတတိကမ္မထံကိုမရဏနုတ္တိကမ္မထံကို အမြင့်မပြပွားများနေတဲ့ပုဂ္ဂိုလ်ဟာသူကဥပမာလေးနဲ့ဟောတာသေဘေးတွေဟိုကျုံးလာရင်မပွားတဲ့ပုဂ္ဂိုလ်ရင်ဟောပါတယ်ဒီလိုသေခြင်းတရားတွေကိုကြိုတင်ဆင်ခြင်မှုမရှိတဲ့ပုဂ္ဂိုလ်ဟာသေခြင်းတရားတွေကိုကိုယ်တိုင်ဖြစ်ဖြစ်ကိုနှစ်သက်မြန်လို့တဲ့ပုဂ္ဂိုလ်ဖြစ်ကျုံးလာရင်တဲ့ဥပမာကာကွယ်လက်ကာကွယ်စရာလက်နက်မရှိတဲ့ပုဂ္ဂိုလ်ဟာအန္တရာယ်ရှိတဲ့ စိတ်ပြင်းတဲ့မွေပေါ့ဓမ္မပဒမှာတော့မွေလို့ရေးတာဒါပေမဲ့တီယိုဆရာတော်တွေပြန်ထားတာကြကောင်းတယ်အန္တရာယ်ရှိတဲ့ဒိဋ္ဌိဆန်နဲ့နော်တော်တဲ့တောင်းနဲ့သွားတယ်ကို့မှာကာကွယ်စရာလက်နဲ့ပြန်မွေကြီးတဲ့ပြောလို့မရဟုတ်တယ်တကယ်တမ်းကျတော့တီယိုဆရာတော်အကုန်ချုံငုံပြန်လိုက်တော့ကောင်းတယ်အန္တရာယ်ရှိတဲ့ဒိဋ္ဌိဆန်တွေဒိဋ္ဌိဆန်ဇိုးတွေတွေးလာတဲ့ခါမှာကို့မှာကာကွယ်စရာလက်နဲ့မရှိတဲ့ခါကျကြောက်ကြောက်လန့်လန့်နဲ့ နေပြီးတော့မကာကွယ်နိုင်လို့ဖြစ်တော့ပေါ့ကြောင်ကြောင်လန်လန်ဖြစ်မကွာမကန်အဲ့လိုနဲ့နော်အဲ့ဒီဥပမာလိုပဲတဲ့ကိုမှမရဏတတိကိုတခါမှပွားမတောင်းညံနဲ့မြောင်ပွားမတောင်းပွားတော့ပွားပါရဲ့ညံနဲ့မြောင်လောက်အောင်တောက်ကညံဖြစ်လောက်ပွားမတောင်းပွားမတိုင်ကိုကိုယ်တိုင်တေပြီးတွေကြုံရမယ်နှစ်သက်မြန်လို့တဲ့ပုဂ္ဂိုလ်တွေတေခြင်းတရားတွေကြုံလာမယ်အဲ့ဒီကကြုံလာတဲ့ခါကျကြောက်ကြောက်လန့်လန့်အော်ဟစ်ပြီးတော့တေကြတဲ့ အော်ဟစ်ပြီးဒုက္ခရောက်တချို့ယူသွားတာမျိုးတွေဖြစ်တတ်တော့ဒါနဲ့ပတ်သက်ဘုန်းကြီးတို့ဒီဖရာလက်ထက်က ပတာစာတာစာမှာတော့ပတာစာတာပဲရှိပါဘုန်းကြီးတို့ဗမာလူမျိုးတော့ပတာစာရီလို့သုံးပါနော် ပတာစာရီကကြည်လိုက်နေအာသားလေးနှစ်ယောက်သေတယ်နောက်အမေအဖေမောင်သေတယ်သေတဲ့အခါပဲယူသွားတာပဲအသေးချင်းတယောက်လက်မခံနိုင်တဲ့အတွက်ဒါမျိုးတွေဖြစ်ကြ အဲကျတော့ဟိုဘုန်းကြီးတို့တခါလေဘာပြောရလဲဝိပဿနာရှုလို့ဝိပဿနာဉာဏ်နေဖြစ်ရင်ကောင်းတယ်ပင်ကဉာဏ်တို့ဗျာဉာဏ်တို့အဲ့လောက်မျိုးရောက်သွားရင်တော့ဟိုငါကိုယ်တိုင်နဲ့ချိန်မြင့်သေးနိုင်မှာလားဆိုတာမမြင်နဲ့ဗျအဲ့ဒီဉာဏ်လောက်မှမရောက်ရင်တော့ဘုန်းကြီးတို့သိချင်းတရားကိုသိမကြောက်ဘူးဗျမမြင်ဘူးဗျဒါကိုပြောချင်တာခုသိချင်းတရားတွေကတော့ကိုယ့်ရဲ့အရင်ကလူတွေကသိတော့အခုဘုန်းကြီးဆိုလို့မထူပါဘူးဘုန်းကြီးတော်တော်ကြီးတလောအပြန်တော်မူသွားပြီ သူတိုက်ရိုက်ပြောသွားတာပဲလေဟေးကောသီရမင်းလည်းဒီနေ့ချင်းငါလိုပဲသိမှာပဲကြည်ထားစင်ញင်တမြင်အောင်ကြည်ထားအဲ့ဒါပိုးမြင်လွယ်တယ်နော်ဒါဘုန်းကြီးကြံကြံပေးချင်တာကိုနှစ်သက်မြန်လို့တဲ့ပုံကူမှာဒါလေးစင်ញင်တဆင်ချင်လို့ဘုန်းကြီးတိုက်တော့နေစင်ញင်တလာရင်တကယ်ကိုအကျိုးရှိပါတယ်ဒီဒီသိချင်းတရားကိုယ်ကံကြုံမယ်ကိုနှစ်သက်မြန်လို့တဲ့ပုံကူရင်ဆိုင်ရဲတယ်အဲအဲ့လိုမှ မရှုမှတ်ထိုင်ခုနပဋ္ဌစာရီတို့လိုတကယ်ကိုအယူဝရောက်သွားတယ်။ယူဝလည်းရောက်နိုင်တယ်ဒါနဲ့လည်းသိသွားနိုင်တယ်။ဒါဘုန်းကြီးအဖြစ်အပျက်လေးတစ်ခုပြောပါမယ်။ဘုန်းကြီးနောက်ပိုင်းဒီကျင့်စဉ်လေးတစ်ခုကျင့်တယ်ပေါ့လေတောက်တန်နေသွားပြီးကျင့်တယ်ဆိုပါတော့အဲဒီကျင့်တဲ့ခါကျတော့ညောင်ရမ်းမြို့အဲဒီဆရာတော်ကိုတော့ပြန်တော်မူသွားရှာပါတယ်ဒီဆရာတော်ကြီး80ကျော်ဆရာတော်ကြီးကဘုန်းကြီးကိုသူတို့မျိုးမှာကျင့်ဖို့ပင့်ပါတယ် ဘုန်းကြီးများသောအားဖြင့်နှစ်နေရာသုံးနေရာဆက်တိုက်ကျင့်တာမျိုးကိုသွားရရှိပါတယ်။ဟိုကဒီမျိုးမှာ10ရက်ဟိုရွာမှာ10ရက်ဟိုမျိုးမှာ10ရက်အဲ့လိုအဲ့လိုဆက်တိုက်လေးတွေသွားတာမျိုးဘုန်းကြီးလောက်တယ်။ဒီတနေရာလေးပင့်တဲ့ခါကျတော့ဥမာ10ရက်လောက်ပဲ10ရက်လောက်နဲ့နောက်ထပ်ကရပ်သွားပြန်ရောအဲ့လိုမျိုးဖြစ်တာ။အဲ့လိုမျိုးကြောင့်ကိုဆရာတော်ကြီးပင့်တော့မသွားပြစ်ခဲ့ဘူး။နောက်တော့ဘုန်းကြီးတတိ ပြန်ပြီးစဉ်းစားအိုးဆရာတော်ကြီးလည်းတက်တော်ရတော့ကြည်ပြီတော့ကြငါဂရိပေးထားပြီးတော့သူကလည်းပဲ့တာမသွားပြင်မကောင်းပါဘူးလေဆိုတစ်နှစ်တော့ဘုန်းကြီးရအောင်သွားလိုက်ပါဆရာတော်ကြီးလည်းဝမ်းမြောက်ဝမ်းသာပါသူကိုယ်တိုင်ကျင့်တယ်နော်ညောင်ရမ်းတင်ကြရင်လည်းဘယ်တော့မှမရှင်းဘူးအဲ့တော့ဘုန်းကြီးဆရာတော်တင်ကြရင်ကိုတကားလေးရှင်းခိုင်းမှဖြစ်မှာရောအဲ့ဒီမျိုးသူမျိုးသားအများကြီးကျင့်ပါတယ်ကိုယ်ရင်းနဲ့အများကြီးကျင့်ကြပြုကြပါဘုန်းကြီးကများသောအားဖြင့်တော့ဒီ သုတ်တန်နေသွားကျင်တဲ့ကံမှာလူရိုးတစ်ဆက်စာရှာထားပါတယ်။ဘုန်းကြီးဒူမလေးတယောက်ရှိပါသူကဆေးကြောင်းပြီးကိုအင်္ဂလန်ရောက်နေတယ်။သူကဒီလူရိုးတစ်ဆက်စာဝယ်ထားတယ်။အရင်တော့ဘုန်းကြီးဒီလူရိုးတစ်ဆက်စာမရှိဘူးပြမရှိတော့ရောက်တဲ့တင်ကြိုင်မှာပဲအယိုးစုတွေကောက်ကောက်ပြီးတော့ကိုယ့်အကိုပွားတဲ့လေထားတော့တယ်။သူများကိုလည်းအဲ့လိုပြတယ်နောက်ကလိုက်လိုက်။ညောင်ရမ်းတင်ကြိုင်သွားတော့ဒီအယိုးတို့ကြမယူခဲ့မိဘူးပြဖြစ်ပေါ့ အဲညောင်းသင်္ချန်ရောက်တဲ့ကကျမကြီးမှာသင်္ချန်ကိုရှင်းရှင်းနဲ့ခစ်ဆက်ဆက်ကနေတော်တော်များများရွာတွေမြို့တွေကသင်္ချန်ကိုမရှင်းကောင်းဘူးဆိုအဲ့ဒီပြဿနာရှိတော့ဘူးဘုန်းကြီးရှင်းရမယ်မရှင်းလို့မရဘူးမူပါကိမနဲ့နောက်ကလိုက်တဲ့ပုဂ္ဂိုလ်အန္တရာယ်ရှိလို့ပါအဲ့လိုနဲ့ရှင်းကိုင်းရှင်းရှင်းနဲ့အဲ့မှာရိုးမျိုးစုံတွေ့ပါတယ်ခေါင်းရိုးတွေခြေတော်ရိုးနာရိုးပေါ့တစ်ခုတစ်ခုစီကောက်ပြီးတော့ဘုန်းကြီးသင်္ချန်ဆရာပေါ်မှာတင်ထားတယ်အဲ့ဒီသင်္ချန်ဆရာပေါ်မှာဒကာကြီးတောက်ကယူပြီးတော့ နေအိတ်နေရှာတဲ့ဒကာကြီးတယောက်ရှိတယ်။နေ့လည်းပဲဘုံညာတင်းကျန်းသွားကြည့်တယ်ရှင်းလာလင်းလာသွားကြည့်တယ်ညကိုထိုင်မဲ့ယောဂီတွေထိုင်မဲ့နေရာလေးတွေထပ်ရှင်းခိုင်းတယ်ပြီးတော့အဲ့ဒီအယိုးစုတွေခေါင်းယိုးနာယိုးခြေတော်ယိုးသူတို့ကောက်ခိုင်းပြီးဘုံကြီးယူတယ်ယူပြီးတော့ဟိုဘောတင်းကျန်းစရာပေါ်မှာတင်ထားတယ်။ခုနယူနေတဲ့ဒကာကြီးလည်းမှားသေးတာဒကာကြီးတော့ကျိုးယိုးတွေရှောက်မပြင်းနေကြညကြကျိုးကဒီယိုးတွေပြပြီးတရားသင်ရအောင်ပါဗျာ။မှားတယ်မစိုးဘူးဒကာကြီးလုံးဝ ယူအောင်တော့မတူသိတဲ့ဘက်ကသိနေတယ်အဲ့ဒါဝိတို့ညာဘက်မှာဒီသင်္ကြန်သွားတယ်ဆိုတာလူအိတ်ချိန်သွားပါလူမနှိုးခင်ပြန်ကြပါစာဘက်နဲ့တော့ချိန်မကြပါဘူးဖြည်းဖြည်းချင်းတိုးရတော့အဲ့မှာသင်္ကြန်ရှာမှာသွားကိုလှုပ်ရှားရှာလှုပ်ပေါ့ဘယ်လိုရှုရမပါညာတင်ပေါ့တင်ပြီးတော့ထိုင်ရပေါ့ထိုင်ပြီးတော့အချိန်တိုင်းတာတူရောက်တော့ပြန်လာခဲ့တယ် အဓိကတော့ဘုန်းကြီးကျင့်စဉ်နဲ့နောက်ပိုင်းတော့ပြောပြပါလိမ့်မယ်ထင်ပါတယ်အခုပြောချင်တာကခုနတကာကြီးအကြောင်းပြောချင်တာပါအဲ့လိုနဲ့ပြန်လာပြီးတော့ညကိုအကြောင်းကိုပြန်နေပေါ့လေနေပြီးတော့မနေ့ရောက်တော့ဘုန်းကြီးရေချိုးပါတယ်တောမျိုးလေးတွေဆိုတော့ရေချိုးကန်းနဲ့ရေချိုးကန်းကြတော့ရေချိုးကြတယ်ဘယ်သွားကြရေတွင်းမှာသွားချိုးပါဥရိကလည်းတတ်တာပေါ့ခါဝဝေးသွားအဲ့လိုနဲ့ရေချိုးရေတွင်းမှာရေချိုးနေတဲ့ချိန်မှာ တခါတွေကနေရေကြောင်ရောင်းတွေပါလို့ရေနေနေချတယ်ဒါမှမဟုတ်ခုအဲ့ချိန်မှာဆက်တွေပါနေတင်လို့ရပါတယ်ဘုန်းကြီးရေချိုးနေတဲ့ချိန်မှာပဲဒီကနေ့ရောက်၃ရောက်ကကုညီပေးပါတယ်ခုနယူနေတဲ့ဒီကကြီးအကောင်းပြောခဲ့မကောင်းပြောခဲ့ဘုန်းကြီးရေချိုးနေတော့လာကတော့တယ်ကတော်ကြီးနဲ့ဘာကြောင့်ဆရာတော်ရှောက်ဆရာရှိလို့ပါဘုန်းကြီးလည်းသူကလည်းယူနေကန်ရှောက်ပေါ်ကွဲဆိုရေချိုးနေပြောတယ်ပြောတော့ကောင်းကောင်းမုံလည်းပြောပါကျုပ်ကုန်ပြီလုတ်ကုန်ပြီကျုပ်ကုန်ပြီလုတ်ကုန်ပြီဆိုအော်ပြီးထွက်ပြေးတာ ကျွတ်လို့ကောင်းတာပေါ့ကွာလို့ဘုန်းကြီးလည်းပြောလိုက်တာအဲ့ဒီမှာမှဘုန်းကြီးဒီရေဘုန်းကြီးချိုးဖို့ကူညီပေးတဲ့တကားလေးနောက်ကြောင်းပြန်ရေချိုးပြီးကြောင်းပြန်ရောက်တော့အကုန်လုံးဤဆက်တဲ့တကားတွေမှမေးပြီးမေးကြည့်ပါတယ်ဒီတကားကြီးကဘလို့ဖြစ်တာတော့အရှင်ပြားတဲ့လုံတဲ့နှစ်နှစ်သုံးနှစ်လောက်ကဒီနာတဝိုက်မှာစီဝါရှာတာတော်တော်အောင်မြင်ပါတယ်တဲ့လူလာဒါနာတို့သီလကုသိုလ်တို့လောက်ပုံရပါတယ် သေခြင်းတရားတော့ဆင်ញင်ပုံမရခဲ့ဘူး။အဲကြောင့်ဘလို့ဖြစ်လဲဆိုတနေ့ကျတော့အကြီးဆုံး73အကြီးဆုံးသမီးလေး73နှစ်သမီးလေးကသေတယ်။နောက်မကြခင်မှာပဲအမေသေ။နောက်တစ်ခါမကြခင်မှာပဲအမျိုးသမီးသေ။တလအတွင်းမှာပဲ3ယောက်ဆက်တိုက်သေတော့ဒကာကြီးမခံနိုင်တော့အဲ့ဒါနဲ့ယူသွားရှာတယ်။အောက်ကခလေးနှစ်ယောက်တောင်လမ်းဘေးရောက်သွားတယ်လို့ပြောပါတယ်။ခွန်ကြီးတို့ရောက်တဲ့ချိန်မှာတော့ခလေးနှစ်ယောက်ကို ရွှေမျိုးသားချင်းနဲ့ပြန်လဲဆောက်ရှောက်တယ်ဒါကဘုန်းကြီးပြောချင်တာဘာလဲဆိုတော့ခုနသေခြင်းတရားတွေဘုန်းကြီးတို့ကြိုးတင်းဆင်ញင်မထားတဲ့အတွက်ဒါဘုရားခုနပြောတဲ့ဟာနဲ့အတူတူပဲဒါကြောင့်မို့ကိုယ်အရင်သေပြသွားတဲ့ပုဂ္ဂိုလ်ကကိုယ့်အတွက်ဒီတရားတွေပြပါဒါကိုမြောင်ဆင်ញင်တတ်ဖို့ပဲဆင်ញင်တဲ့နည်းလဲဘုန်းကြီးပြောပါမယ်ဘုန်းကြီးတို့သင်္ချန်တွေသွားတော့လေဒါပဲဆင်ញင်တာပါပဲဒါလေးသိစေချင်တယ်နော် အဲ့လိုစနစ်တကျဆင်ញင်တတ်တဲ့ပုံကောများကြတော့အဲ့ဒီလိုတွေမခံစားဘူးပေါ့ဗျာသိခြင်းတရားတွေကိုကိုယ်တိုင်ကြုံနေကြောက်ကြောက်လန့်လန့်နဲ့မသိရဘူးကိုနှစ်သက်မြန်တို့တဲ့ပုဂ္ဂိုလ်သေသွားရင်လည်းအင်းကိုနှစ်သက်မြန်တို့တဲ့ပုဂ္ဂိုလ်သေသွားရင်လည်းကိုကအဲ့ဒီယူတဲ့အဖြစ်မျိုးမရအောင်နော်ဘုရားရှင်လည်းတကပတာစာတာတကယ်ယူခဲ့သလိုဘုန်းကြီးတို့ခင်မှာလည်းတကယ်ယူတဲ့ပုဂ္ဂိုလ်တွေတွေ့ပါဘုန်းကြီးဒီဟာနဲ့ပတ်သက်ကိုလွေးကြုံတာ၃-၄ခုလောက်ရှိပါတယ်နော်နောက်တစ်ခုထပ်ပြောပါဦး နောက်တစ်ခုကတော့နောက်တစ်ခုကဘယ်မှာကြုံလဲဆိုဘုန်းကြီးရဲ့တပည့်လေးတစ်ပါးပြောတော့သူတို့ကပလဲမြုပ်နေပလဲမြုပ်ပေါ်မှာမိသားစု၃ယောက်နေတယ်သားတစ်ယောက်ဒီသားလေးကြောင်းထားပေါ့ဖွဲရရအလုပ်တွေလုပ်တခြားရအိမ်တော်မှာအေးရဒေတာမှာအိမ်တော်ကြာနေဒီအဖေနဲ့ဖေဟိုနဲ့မေဟိုကပလဲမြုပ်ပေါ်ကြာနေဒီနေ့ကျတော့အဖေကဆုံးသွားတယ် ဆုံးသွားတော့သားရောက်တဲ့နေရာပြန်လာအဖေကိုတကြိုဖို့လုပ်တယ်အဖေမတကြိုခင်သူကရုတ်တရက်ဆုံးသွားတယ်အဲ့ဒီမှာဒီကမာကြီးဒုက္ခဖြစ်ချတာရေဥရှာနေလို့ဘုန်းကြီးတို့ကြားတယ်ပေါ့နော်အဲ့ဒါကြောင့်မို့လောကရဲ့နေဒီသိချင်းတရားကိုကိုတန်းနဲ့ယင်သွားမလားမသိနိုင်ဘူးကိုနှစ်သက်မြန်နိုးတဲ့ပုံကိုယ်ရယင်သွားမလားဘုန်းကြီးတို့မသိနိုင်ဘယ်သူမှမဆုံးဖြတ်နိုင်ဘယ်လိုခြေနေမျိုးပဲကြုံကြုံဘုန်းကြီးတို့ကဒီတရားတွေကိုဆင်ញင်ထားရင်တော့ ခုနယူတာတို့ဒုက္ခဖြစ်တာတို့တက်တာတာပေါ့ဗျာဒါကိုဘုရားဟောထားပါတယ်နော်ဒါကြောင့်မရဏတတိကမ္မနာကိုစနစ်ကြပွားများအထောက်ကြအဲ့ဒီကို စနစ်ကြပွားများအထောက်ထားရင်တော့ဘာအကျိုးကျေးဇူးရှိလဲဆိုတော့ခုနခရီးသွားတဲ့အခါမှာလမ်းလမ်းခရီးမှာအန္တရာယ်ရှိတဲ့တိရစ္ဆာန်စိုးတွေတွေ့ပြီဆိုကိုကကာကွယ်စရာလက်နက်ရှိရင်တော့လွယ်လွယ်ကာကွယ်ပြီးသွားလို့ရတော့အဲ့လိုပဲ ဒီဘောခကြီးလန့်သွားတဲ့ခါမှာကိုကိုယ်တိုင်သိချင်းတရားတွေကျုံမယ်ကိုနှစ်သက်မြန်လို့တဲ့ပုဂ္ဂိုလ်သိချင်းတရားတွေကျုံမယ်ဆိုရင်မရဏတတိတရားတွေဒီသိချင်းတရားတွေကြိုတင်ဆင်ញင်ထားတဲ့ပုဂ္ဂိုလ်များဟာရဲရဲရင်ရင်ဟုတ်လားကိုကိုယ်တိုင်သိမယ်ဆိုရဲရင်သိသိရဲတယ်ကိုနှစ်သက်မြန်လို့တဲ့ပုဂ္ဂိုလ်သိချင်းတရားကျုံရင်လည်းပဲရဲရင်ရင်ဆိုင်ရဲတယ်ဒါဘုရားရှင်ဓမ္မပဒမှာတိုက်ရဟောထားပါတယ် အဲ့လိုတရားတွေဟောပြီးနောက်ပိုင်းမှာဒါကြောင့်မို့ဒီမရဏတတိကိုအမှန်မြတ်တဏ္ဍမြအမြဲမပြတ်ဆင်ញင်ပွားများအထောက်ကြဘုရားဟောပြီးပြန်သွားပါတယ်တောင်တိမျိုးစေတုံအကြောင်းအဲ့ဒီတရားပွဲမှာတော့အများကြီးနာတာပဲလေတမျိုးလုံးဒီပါဆွန့်ကပ်ပြီးတရားနာကြတာဒါပေမဲ့လို့ဘယ်သူမှ အမြဲမပြတ်ပွားရကောင်းမှမသိဘူးရကန်းခတ်ပြီးအတ္တဘဝကြောင့်ပြုတဲ့မင်းကလေးအဲ့ဒီချိန်မှာတော့ ငယ်ပါသေးတဲ့16နှစ်ရွယ်သမီးလေးပေါ့ဒီကလေးမလေးကမြတ်စွာဘုရားပြန်သွားပြန်တော့ပဲစဉ်းစားတယ်ဒီမြတ်စွာဘုရားဒီတရားတိတ်တန်ဖို့ရှိလို့ဟောတာပဲအကျိုးများလို့ဟောတာပဲငါတို့မြတ်စွာဘုရားမိန့်တော်မူတဲ့အတိုင်းမပြတ်စင်ညာထုတ်မှာပဲသူကအဲ့ဒီနေရာစပြီးတော့နော်မပြတ်နော်အမြဲမပြတ်ဆင်ញံပွားများအထောက်တယ်ဘလောက်ကြာလဲ3နှစ်နော်ဒီခါလေးတွေယောဂီတွေအဲ့ဒါလည်းပြောကြည့်မှာတယ် တပတ်လေးအထုတ်နေဟာတရားမြန်မြန်ရကြင်ပြီဆယ်ရက်လေးအထုတ်နေမြန်မြန်ရကြင်အဲ့လိုမဟုတ်ဘူးနော်အဲ့လိုတော့ရနေဘယ်သူမှဒီဒီအကုန်လုံးမကြွတဲ့ပုံကမရှိဘူးအိန္ဒိယဆိုတနိုင်ငံလုံးတော့ကြွထွက်သွားမှာဘယ်သူမှကိုအိန္ဒိယမကြွဘူးဘုရားနဲ့တွေ့တိုင်းလည်းမကြွဘူးဒါလည်းမှတ်ထားဆရာတော်ကြီးတွေကတော့ဒီကလေးအာပိတရားဟောတာပေါ့အာဒီဆရာနဲ့တော့ကြွဒီဆရာတရားနာကြွကိုကြွပါတယ်ဒီဒါအာပိတရားပဲဟိုမှာမြတ်စွာဘုရားဟောတာတော့မကြွဘူး မြတ်စွာဘုရားဆွေမျိုးသားချင်းအကုန်လုံးမကြုတ်ဘူးဒါမျိုးတွေကြုံရတယ်ပေါ့အမှရှင်တေဝရတို့ကြီးမကြုတ်တဲ့ပြင်ငရဲတောင်ရောက်သွားတယ်သောဘသောဘဗုဒ္ဓဟုတ်သူ့ယောက်ျားနော်ဘုရားရဲ့ညီဘုရားရဲ့ခမည်းတော်ရဲ့ညီပဲအဲဒီလိုငရဲတောင်ရောက်သွားတယ်မကြုတ်တဲ့ပြင်အဆွေမျိုးသားချင်းတွေအဲ့တော့ဒီမင်းကလေးငယ်လေးက၃နှစ်တိတိနော် မြမကြီးတို့ဘုန်းကြီးတို့လို10ရက်လေး15ရက်လေးတစ်လတရားစခန်းလေးတင်ပွားတာမဟုတ်ဘူးဒီသေခြင်းတရားကို3နှစ်ဆက်တိုက်ပွားနေနော်3နှစ်ဆက်တိုက်ပွား16နဲ့သမီးလောက်ကလည်းပွားလာ3နှစ်ဆက်တိုက်ပွားလာတဲ့ခါကျသူ့ရဲ့ဒီဒီအသိဉာဏ်နဲ့ရင့်ကျက်လာပြီးဆောင်လာမြတ်စွာဘုရားဒီနေ့ကြည်လိုက်တဲ့ကဒီမင်္ဂလိကျွတ်တန်းဝင်မှမြင်တယ်မြင်တော့နောက်တစ်ခါပြန်ကြွနောက်တစ်ခါသူတို့မျိုးကို ပြန်ကြွလာတယ်ဒီလိုပဲတန်ခါ900နဲ့တူကြွကြွပြီးတဲ့နောက်အဲ့ဒီကြွလာပြီဆိုတော့မလုပ်လဲသူတို့သူတို့မျိုးစုမျိုးသားထုံစံထုံနှန်းဆင်လာအတိုင်းပေါ့ဗျာအာလူမျိုးစုမျိုးသားတွေကဖျောင်းမှုရတန်ခါ900ကိုနောက်ရမနေ့မှမျိုးထဲမှာဆွမ်းစားကြွဖို့ပင့်တယ်ပြီးတဲ့အခါကျမန္တတွေစောက်ကြချက်ကြပြုတ်ကြပေါ့အဲ့ဒါတန်ခါဆွမ်းပင့်ကပ်ပါ ရကန်းခတ်နေတဲ့သမီးငယ်လေးကဘာဖြစ်လဲဆိုအဲ့ဒီမြတ်စွာဘုရားကြွလဲကြသူများနိတူသူလည်းတရားနာကြသူကတကယ်ကြင့်တာကြင့်ကျင်တော့တကယ်တွေ့ကျင်တော့ဘုရားတကယ်တရားဘုရားတရားတော့နာကျင်တာအဲ့ဒီမနေ့ကျဘာဖြစ်လဲသူတို့ကသူများစီကငှားပြီးတော့အငှားနဲ့ရကန်းခတ်တမွေးရတော့မွေးဝမ်းကြောင်းလောက်ရတာဘူးဖေကရကန်းခတ်တယ်သမီးကဟိုရှေခေဒီခေ ဒီခေတ်တော့မရှိတော့ပါဗျာရဖောက်ဝါကောင်းနေဘိုင်းနေရတာတို့ရဖောက်လုံးနေလောက်ရတာအလုပ်ပြီးတဲရတာတို့ချက်တာပြုတ်တာတို့ဒါတွေလောက်ရတာအဲ့တော့ဖေလုံးသက်သူကသမီးလေးမှာတယ်သမီးရေတို့ဒီနေ့တော့ဒီနေ့ဒုက္ခတဲ့ရကန်းနဲ့ဘယ်တောင်ရပြီဟုတ်လားတထေးကိုပြအကြမယ်အဖေကဟိုရှိတာလေးရက်ထားနေမယ်သမီးကနောက်တဲ့ရဖောက်လေးလေးလုံးလေးရစ်ပြီးယူခဲ့လည်းလို့မှာတာပဲအဲ့ဒီမနေမနဲ့ကြတော့ ဒီသမီးငယ်လေးကဖះတရားလည်းနာကျင်တယ်အဖေကလည်းပြောသွားတာလည်းရှိပြီးတော့စာအုပ်နေရလည်းရှိတာဒါလည်းဒီသူ့ရဲ့နဲ့သူအနိုင်မှငွေကြေးရရမယ်ငွေကြေးရမှစာအုပ်နေရဖြစ်တာဟုတ်အဲ့တော့စဉ်းစားတယ်ဖះတရားရင်ဖះဒီသွားကောင်းအရင်သွားကောင်းမလားဖေမာတဲ့အရင်လောက်ကောင်းမလားဒီလိုကြည့်လို့ရနောက်တော့နောက်ဆုံးတော့စာအုပ်နေရလည်းရှိတာတပိုင်ဖေရဲ့ဖေစကားကိုလေလေးစားလိုက်တာတကြောင်ကြောင့်မသူဟာ ဖေးခိုင်းတဲ့အတိုင်းရပောက်လုံးတွေရစ်တယ်ထမင်းတွေချက်တယ်ချက်ပြီးတော့ရပောက်တောင်းအဲတောင်းလေးထဲမှာထည့်ပြီးတော့ဖေးရှိတဲ့နေရာရက်တီကိုသွားတာအဲ့ဒီကြဘလို့ဖြစ်နေလဲဆိုဖေးရှိတဲ့နေရာသွားတဲ့လမ်းတဲ့တဲ့မှာပဲဖះမှုရှိတဲ့တန်ဃာတွေဆွန့်ကပ်တဲ့ဆွန့်ကြီးမတ်တကြံတဲ့တဲ့သွားတိုးတာတိုးတော့ဘာဖြစ်လဲဆိုရကန်းသမားခဏတော့ဖះဝင်ကြောလိုက်ပါအောင်မယ် ရက်ပေါက်တောင်းလေးကိုသူစားစရာတောက်စရာလေးနဲ့ရက်ပေါက်တောင်းလေးကိုအောက်ချပြီးဖះကိုကတော့ပါရှင်းရှင်းလုံးကတော့ဒီမြတ်စွာဘုရားတရားဟောကြွလာရင်စွန်းစားကြွလာရင်အလဲကောင်းလမ်းပေးတာမင်းလမ်းခေါ်တယ်မင်းလမ်းမကြီးဘုရားတရားဟောပြီးဒီလမ်းနဲ့တန်းထွက်သွားအထုဖယ်ပေးစရာမလိုနော်အဲ့လိုလမ်းနေရှိမြတ်စွာဘုရားကအဲ့ဒီနေ့ကဆုံးစားပြန်တော့ပဲခါတဲ့ဆိုရင်တော့သီလာပိတရားဟောချက်ချင်းလုပ်တယ်အဲ့ဒီနေရာမဟောဘူး မဟုတ်ပဲနဲ့မျက်စိမိတ်ပြီးတရားပဲဆင်းရဲနှလုံးသွင်းတာအဲ့တော့ဘယ်သူမှမလျှောက်ရဲဘူးတရားဟောလို့မလျှောက်ရဲဘူးရသော်ဗျာဒီမင်းကလေးအကြောင်းပြုပြီးတော့တရားဟောဖို့လာတာဒီမင်းကလေးကမရောက်သေးတော့မဟုတ်ဘူးလေဟောလည်းဘယ်သူမှကြွတတ်မှမဝင်တော့ဘူးဒါကြောင့်မင်းကလေးပဲစောင့်ကိုကသူကသူတရားဆင်ញံနှလုံးသွင်းနေတယ်မင်းကလေးလည်းရောက်လာတော့ကြော့တော့မြတ်စွာဘုရားမျက်စိဖွင့်ရင်ဖွင့်ကြည့်ပြီးတော့မင်းကလေးပဲကြည်နေတာ မင်းကြီးရကြနားလည်လိုက်တော့မြတ်စွာဘုရားသူ့နားကိုလာစီလို့နဲ့တူတယ်ဆိုတော့မြတ်စွာဘုရားရှေ့ကိုလက်ဦးလေးချီးပြီးဖြည်းဖြည်းမှန်မှန်လေးရောက်လာနော်ဖြည်းမှန်လေးရောက်လာပြီးကတော့တယ်ပေါ့ဗျာကတော့တဲ့ကမှာမှာမြတ်စွာဘုရားကမေးပါတယ်နော်ဒါတွေကတော့အကုန်လုံးကြားဖို့နားဝရှိတဲ့တရားတွေပါပဲဒါကြောအဖြေလေးကိုရင်မှတ်ထားမယ်နော်မတိမတိတိမတိပေါ့အဖြေလေးမှတ်ထားမယ်နော် မသိမသိသိမသိဒါလေးနှုတ်နှုတ်တိုက်ဆိုကြီးအဲ့ဒါအဖြေပဲဘုရားကမေးမယ်အဖြေကဗာလဲမသိမသိသိမသိမြတ်စွာဘုရားကတော့လာကတော့ပြီးထိုင်းတဲ့သမီးငယ်လေးကိုဗာလေးဗာမေးလဲချစ်သမီးတဲ့ဘယ်ကလာတယ်လဲနော်ဘုရားဒီနေ့ကဘုန်းကြီးတွေနဲ့ပြောနီးဟိုဘုန်းကြီးသင်ခဲ့တယ်နော်ဘုန်းကြီးကခေါ်ရင်ဘယ်လိုထူးမလဲအရှင်ဘုရားလို့ထူးစေခြင်းတယ်ဘုန်းကြီးတို့ပါအောင်နှုတ်တယ်အကျိုးနဲ့ ဒကမာကြီးဆိုဖះဒါပြောထူတာများဒကာကြီးဆိုဖះဘုန်းကြီးတို့ပါဝင်လဲအဲ့နှုတ်တွေကကျိုးနေအဲ့ဒါကတော့တချို့နေရာကျတော့အကိုကိုယောဂါဖြစ်တာတပေါ့နော်ဘယ်လိုလဲဆိုတော့ဘုန်းကြီးတခါပြောခဲ့မှုပါတယ်ဒီမှာကောင်းလေးတယောက်ဗမာစကားမတောက်ဒီမှာကြီးတဲ့ကောင်းလေးတယောက်ဗမာစကားမတတ်တတ်ဘုန်းကြီးတို့ဒီဒုံတပါဝက်ဘုန်းကြီးတရားပြဖို့ရာဖះကန်းသွားတယ် ဟောဒီကသူကဘာလဲဆိုဘုန်းကြီးကိုအရှင်ဖျားလေးကြွပါမပြောဖျားလေးကြွပါဖျားလေးကြွပါဆိုဟာကောင်းလေးမင်းလုံးမကဒုက္ခရောက်တော့အဲ့ဒါဖျားတဲ့ဆိုင်အရှင်ဖျားကဘုကောင်းတယ်နော်အရှင်ဖျားကြွပါဆိုရင်ဘုကောင်းတယ်ဟောကြဖျားကြွပါဖျားကြွပါဆိုအဲ့ဒါဒုက္ခရောက်တော့ဘုန်းကြီးတို့လေအဲ့စကားတချို့အားလေးတွေကတော့ဘုန်းကြီးတွေကခေါ်ရင်ဘယ်လိုထုမလဲအရှင်ဖျားပေါ့နည်းနည်းအလေးကျင့်လောက်တာနော်တခါကြီးလည်းညီမကြီးဘုန်းကြီးတို့လည်းဒီလိုပဲနှုတ်ကကြိုးနေတော့ အဆင်မပြေကြအောင်ဒီခါလေးဆရာတော်ကြီးနဲ့သွားတဲ့အခါဆရာတော်ကြီးကမကြိုက်ဘူးနောက်အရှင်ဘုရားလို့ပြောဖို့လိုသလိုလျှောက်တဲ့အခါမှာဘူးတဲကိုဖျောက်ပါနဲ့ရှောက်တဲ့ဗြဟ္မရွှေချင်းဆရာတော်ကြီးမိန့်သွားပါတယ်တဲတို့ဘူးတို့ဖျောက်ပြီးတော့အဲ့ဒီနေရာမှာပါလေးထည့်လျှောက်ဘူးတဲကိုဖျောက်ပါနဲ့ရှောက်ဒါလေးပေါ့နော်ညသောအပြင်တော်တော်များများကဒီကောင်ကြီးသိသိပါရဲ့လားမသိဘူးဗျ တိုးပြကြီးသွားတာအဲတဲကိုဘူးကိုဖြောက်ပြီးတော့မသိရင် မသိပါရှင်ဖျားပေါ့နော်သိရင်သိပါရှင်ဖျားပေါ့ဟုတ်ရင်ဟုတ်ပါရှင်ဖျားမဟုတ်ရင် မဟုတ်ပါရှင်ဖျားမှန်ရင်မှန်ပါရှင်ဖျားမမှန်ရင်မမှန်ပါရှင်ဖျားပေါ့ဘုန်းကြီးတို့လည်းတူတူပါဆရာတော်ဘုရားကြီးမိတ်နေတဲ့စကားကိုအထောက်ကညမှန်ပါရှင်ဖျားမှန်ပါရှင်ဖျားမှန်ပါရှင်ဖျားဒီလိုပြောတော့လေ့ကျင့်လေးလောက်တာနော်ခုမြတ်စွာဘုရားနေဒီသမီးငယ်လေးကိုမေးတယ် ချစ်သမီးဘယ်ကလာတလဲခုနကအဖြေရပါလေမသိမသိသိမသိမသိပါရှင်ဖေဟာနော်ခုနအဖြေလေးကိုရမှတာနော်မသိမသိသိမသိအဲ့ဒီမှာပြိတ္တကပွက်လို့ရိုက်သွားတော့ဗောလေဘာလို့ဆိုတော့ဒီကလေးမလည်းဘုရားမေးတာကိုဘာလို့ရှောက်ဖြေနေမှမသိကိုအိမ်ကလာတာအိမ်ကလာတယ်လို့ဖြေလိုက်တာမဟုတ် ဆူညာပွက်လို့ရိုက်တော့ပြစ်တင်ကြဝေဖန်ကြပုတ်ခတ်ကြခါတလေအဲ့လိုပဲလူတွေကကိုယ့်အထင်ကိုယ့်အမြင်နဲ့တားဝေဖန်ပြောပြလိုက်တာအဲ့လိုမျိုးနော်ဒါကတော့အသိဉာဏ်မဲ့တဲ့သဘောမျိုးတွေနော်တကယ်ဖြစ်နေတာတခြားကိုပြောတာတခြားကိုသိတယ်လို့ထင်လို့ပြောထက်လိုက်တာပြီးဒီခါမှာမြတ်စွာဘုရားပြိတ္တကြီးကဝေဖန်တာနဲ့ပြစ်တင်တာနဲ့ငြိမ်သက်သွားပြီးဆုံးမကထမေပါလေချစ်သမီးဘယ်ကိုသွားမှာလဲ နာအဖြေရပါလေမတိမတိဒီမှာလည်းဘလို့ဖြစ်မလဲမတိပါရှင်ဘုရားဖြေတတ်ပဲစင်တော့ကိုယ့်အကိုလည်းလေးကြည့်ကြည့်ဘုနဲ့ပေါင်းဖြစ်နေဟုတ်လားခြေသမီးဘယ်ကိုသွားမှလဲဆိုရင်မတိပါရှင်ဘုရားအဲခြေသမီးဘယ်ကလာလဲပြီးတော့မတိပါရှင်ဘုရားခြေသမီးဘယ်ကိုသွားမှလဲပြီးတော့လဲမတိပါရှင်ဘုရားဟာအဲ့မှာလည်းပိဋကပလောရိုက်လို့ဝေဖန်လိုက်ကြကိုအဖေဒီသွားတယ်သွားတယ်လို့ဖြေလိုက်တာမဟုတ်ရက်ကန်းယုံသွားတော့ရက်ကန်းယုံသွားတယ်လို့ဖြေလိုက်တော့ဘာတွေလျှောက်ပြောင်းနေမှမသိဘူး မြတ်စွာဘုရားကိုရှေ့ကိုကလေးကလာနိုင်တယ်ဘာညာနဲ့အပြစ်တင်ကြတယ်ဝေဖန်ကြတယ်ပုတ်ခတ်ကြတယ်ပြောဆိုကြတယ်လူတဘာဝပဲဘုရားကလည်းသူတို့ပြစ်တင်တာဝေဖန်တယ်တိတ်ဆိတ်တောင်နေလိုက်တယ်နေ့ပြတခါထပ်မိတယ်ချစ်သမီးတကယ်မသိဘူးလားဆိုအဲကြတော့ဗာလဲမသိမသိသိမသိနောက်ဒုတတိယပြေကြတော့ သိပါရှင်ဖေဟာလို့ဒီလိုဖြေပါနော်ခုနအဖြေလေးမှတာနော်အဖြေကိုရမှတ်တာမသိမသိသိမသိနော်ချစ်သမီးတကယ်မသိဘူးလားဆိုပါလေသိပါရှင်ဖေဟာထပ်မေးပါတယ်အဲ့ချိန်ကျပြိဿမသိတော့ဘူးဒီမေကုန်းနေကြတော့သောကတော့တင်းကိုအတားဝေဖန်နေကြတယ်ပြစ်တင်ကြတယ်ကဲ့ရဲ့နေကြရှုတ်ချတယ်အတင်းကိုအပြစ်တွေပြောကြတာဆူညံပွက်လို့ရအောင်ပြီးမှထပ်မေးတယ်ချစ်သမီးတကယ်ကိုသိရလားလို့မေး ဖြစ်ကြပါနဲ့မတိမတိတိမတိနောက်ဆုံးဖြေရမတိပါရှင်ဘုရားလို့ဟောမေကွန်း၄ခုနော်ဖြေလဲပေးပြီးသားပဲညီမကြီးတို့နော်မတိမတိတိမတိပထမဆုံးမေကွန်းကလည်းချက်သမီးဘယ်ကလာလဲမတိပါရှင်ဘုရားချက်သမီးဘယ်ကိုသွားမှာလဲမတိပါရှင်ဘုရားတကယ်သမီးငယ်ချက်သမီးငယ်တကယ်မတိဘူးလားတိပါရှင်ဘုရားချက်သမီးငယ် တကယ်ရောသိသလားမသိပါရှင်ဗျာလို့နော်မိကုံလေးခုမေးဖြစ်လောက်ပြီးတကပြည့်တကအာလေလှုပ်လှုပ်ရှားပြည့်တာငြိမ်သက်သွားတယ်နော်ဆောင်းကပြည့်တင်တာတွေပြည့်ပြောတာတွေကိုယ်ထင်ကိုယ်အမြင်ပြောတာတွေဆိုတာတွေဒါတွေကကုန်ငြိမ်သက်သွားမှာဘုရားကတခုချင်းပြန်မေးပါတယ်ချစ်သမီးတဲ့ပြည့်တကကုန်တန်တိတ်သွားပြီဆိုမှချစ်သမီးတဲ့ဘာဘုရားက ယ်ကလာတယ်လဲလို့မေးတဲ့အခါချစ်သမီးငယ်ကမသိပါ ရှင်ဖျားလို့ဖြေတယ်တဲ့။ဘာကြောင့်ဒီလိုဖြေတယ်လဲလို့မေးမြန်းတော်မူပါတယ်။ဒီတော့သမီးငယ်လေးကဖြေရှင်းပါတယ်။မြတ်စွာဘုရားတဲ့မြတ်စွာဘုရားရောဟောဒီပြိတ္တကြီးရော တပီတော့အင်ကလာမှန်းသိပါရဲ့တဲ့။ဒီလိုသိပါတဲ့နဲ့ဒီပြဿနာကိုဒီမိကုံးကို မေးမှာမဟုတ်ပါဘူး။မေးတော့မေးလို့ရင်ကတော့ ချစ်သမီးဘယ်ဘွားကလာတယ်လဲလို့ဒီလိုမေးလို့တာဖြစ်ပါတယ်ရှင်ဗျာနော်မေးလို့လည်းဆန္ဒရှိတယ်လို့ထင်ပါတယ်ဗျာဒါကြောင့်တပီတော်မဟာဘယ်ဘွားကလာတယ်လို့မသိရတဲ့အတွက်ကြောင့်မို့မသိပါရှင်ဗျာလို့ဖြေပါတယ်ရှင်ဗျာလို့လျှောက်တယ်ထိုအခါမြတ်စွာဘုရားချစ်သမီးသမီးချစ်သမီးဖြေတယ်ဖြေမှန်ပါပြီလေဆိုပြီးတော့ဝမ်းမြောက်ဝမ်းသာတာတို့ခေါ်ပါတယ်အဲဒီခေါ်ချီးမြှောက်တယ်နော် အဲ့မှာလေဘုန်းကြီးတို့ဘာပြောချင်တာလဲဆိုတော့ဘုန်းကြီးတို့ဘယ်ဘွားလာမှဘုန်းကြီးမသိဘူးဗျသိနိုင်တဲ့ပုဂ္ဂိုလ်တော်တော်ရှားတယ်မြင်နိုင်တဲ့ပုဂ္ဂိုလ်တော်တော်ရှားတယ်နော်တချို့ဆရာတော်ကြီးတွေနေနေကြတော့ဒီသုဒ္ဓသံသမารီရတယ်အဲ့ဒီလိုနဲ့ပရိစ္ဆသမုပ္ပါပန်မှာပြန်ကြည့်နိုင်တော့မြင်နိုင်ပါတယ်ဒီဘွားတွေဘယ်ဘွားလာခဲ့ဒါလည်းသုဒ္ဓသံသမารီတကယ်ရမှမြင်နိုင်ပါတယ်အဲ့လိုကြည့်တဲ့ပုဂ္ဂိုလ်တွေလည်းမြင်နိုင်တယ်ချို့ကြလည်းဘွားပါရမီ ဇာတိတရဉာဏ်ကြီးရတဲ့ပုံကိုယ်တွေဘုန်းကြီးတို့အများကြီးတွေ့ဘူးပါတယ်အဲ့လိုပုံကိုယ်မျိုးတွေကြားတယ်မြင်နိုင်ပါတယ်ဉာဏ်တဲ့ပုံကတော့တော်တော်ခက်ပါတယ်နော်မြင်နိုင်ဖို့နော်ဘုန်းကြီးဟိုအကြောင်းအရာလေးတခုပြောရင်ငကုလုံးကတော့ဘုန်းကြီးမေကရောက်ပြီးနောက်ပိုင်းဘုန်းကြီးရဲ့ဆရာငယ်ဆရာတစ်ပါးရှိတယ်သူကတော့ဟိုပညာမတတ်ချပါဘူးဘုန်းကြီးကိုရင်ပေါ့စာပေါ့ကစောက်ရှောက်တဲ့ဆရာပါကိုရင်လေးကိုစောက်ရှောက်တဲ့ဆရာသူက၃ဘွားလောက်ထိမြင်နိုင်တယ် ငငယ်တော့ကတော့သူပြော့ပြော့ပြတယ်ပေါ့ဗျာနောက်ဘုန်းကြီးဒီကပြန်မအောင်ဘုန်းကြီးဒီတခြားမေးအောင်ပါလေဒီเจ้าရာလေးနောက်မှလည်းစာရေးတင်ရေးအောင်တော့ဘုန်းကြီးပြန်ဂရိကရလို့69ခုနေပြန်တော့ပြန်တော့ပြန်တော့မူသွားပြီဘာမှမမေးလဲအောင်ငယ်တော့ကသူပြောကြတဲ့မှတ်မိလေးပြောတဲ့အကြောင်းအရာလေးမှတ်မိသလားဘုန်းကြီးပြန်ပြောပါသူဟာဒီဘုန်းကြီးဘုရားရဟန်းဘုရားမရောက်ခင်ရင်ဘုရားကသေသေးရဲ့ဖြစ်တဲ့အဲ့ဒီအရင်ဘုရားက ရွာတရွာမှာမျိုးသမီးဖြစ်ခဲ့အဲတော့နောက်ဆုံးသူကအရင်လူရင်ဝင်စားတယ်နောက်တစ်ယောက်ကျတော့သူ့ယောက်ျားနောက်မှဝင်စားတယ်အဲတော့တော့သူအဲ့ဒီမျိုးသမီးဘဝမှာတာကြီးဝရတယ်လို့ဆိုပါတယ်ဒီလေးတော့ဆက်ဆက်ဖြာတခြားဟာသူတယောက်တည်းထိုင်တာနဲ့ပြည်တယ်လို့ဆိုတာဝါတော့ဝါတဲ့ဆင်းရဲဒုက္ခဖြစ်တော့နော်အဲ့ဒီမှာအဲ့ဒါတွေကိုလည်းဘုန်းကြီးကမျှော်မတောင်းစီခြင်းလို့ဒီဝတ္ထုကြောင့်လေးပြောတော့ ဝါတော့ဒီဝါတဲ့ရှင်ရဒုက္ခကြောက်တာကြောက်တော့ကုသိုလ်ကောင်းမှုပြုလုပ်ပြီးတိုင်းပြုလုပ်ပြီးတိုင်းဘာစုတိုင်းထင်ထင်တယ်ဒီမှာကြီးနောက်ပါကြရင်လည်းယောက်ျားပိန်မိန်လေးဖြစ်ရပါလို့အဲ့ဒီစုတောင်းတာဖြစ်ဖို့တကယ်လည်းဖြစ်ခဲ့တယ်ဗျာ तू ဟာ तू ပြောတဲ့အတိုင်းကိုနော်ဒီဘဝကိုမျောပြီးဘုန်းကြီးတော့မလုပ်စေချင်ပါဘူးအဲ့လိုနဲ့အဲ့လိုဆူတောင်းရင်တေးရတေးတဲ့ခါကျဒီဘဝတစ်ခုအဲ့ဒါဘဝတစ်ခုသွားဖြစ်တယ်ပြိတ္တာဘဝပေါ့ အဲ့တော့လေစာနဲ့သွားကြိုက်နေပြန်ရောဘုန်းကြီးတို့စာတွေနဲ့ဒီပြိတ္တာဘွားရောက်တကတာရုခေါ်နေတဲ့ပြိတ္တာတစ်မျိုးမခေါ်နေတဲ့ပြိတ္တာတစ်မျိုးမခေါ်နေတဲ့ပြိတ္တာ သုံးလေးမျိုးလောက်ရှိတယ်အဲ့လိုအဲ့ဒီဟာတွေကမပေါင်းဘူးတွေပြသူကသူနေကြတယ်ကဖြစ်ပေါ်ကသူပြောပေါ်သွားကြိုက်နေတယ်ဒါရုမခေါ်နေတဲ့ဘုရား तू ကမရောသူကဒါရုခေါ်နေပြိတ္တာတိသနေကြတာမရောဘူးကိုယ်အုပ်ဆုံးတာအဲ့လိုနေသူပြောပုံလေးပေါ့လေဒီနေ့မှတစ်ပင်တစ်ပင် သူနေတာအင်ကြီးကျယ်ကြီးလို့ဆိုပါတယ်။ဒါလူဝရောက်တာသွားကြည့်တော့သစ်ခေါင်းသေးသေးလေးဖြစ်နေ။အဲ့ဒါနဲ့အဲ့ဒီသစ်ပင်မှာနေနေတဲ့ချိန်သူတိကျလူနာမည်တွေပြောပါတယ်ဘုရားမမှတ်မိတော့ပါဘူး။ငါကွာတဲ့အဲ့ဒီနေရာပြင်းလိုက်တာလေတယောက်တည်းအင်ကြီးထဲမှာနေရ။ပြင်းတော့ငါဘာလို့ရကောင်းမလဲဆိုသူရွာအခုလူဝန်စားတဲ့သူနောက် ဆုံးဖြစ်တဲ့ရွာတခါကြောင်နာမည်နဲ့အတိအကျပြောပါ။အဲ့ရွာတွေကဘယ်သူกว่าတဲ့ညနေမှာဖြာလေးကြီးထမ်းလာတာ ငါနားလေးရောက်တော့ငါဒီလိုဖြားလေးကြီးနောက်ကနေဆွဲလဲလိုက်တိုင်းကောင်ဖြားလေးကြီးကြိုက်ပြေးတာငါပက်လက်ကလမ်းလို့ရည်လဲဟာဘုန်းကြီးသူများဒုက္ခရောက်တော့ရည်နေတယ်အဲ့ဒါကတော့ကလေးဘဝတောင်ပြောပြောပြောအဲ့ဒီလိုနဲ့နောက်ပိုင်းလူဝန်စားကနေကြဘလို့ဖြစ်လဲတော့အခု အမေတော်မဲ့အမေဘုန်းတော်ညာမှာကြတော့ဒီရင်ခစ်တုန်းက60ဒီပါလေမရှိဘူးဗျဟင်းဒီဟိရဒီပါလေချက်ချင်တော့တဲ့တောင်တမဒီအပြိုတွေကသူတို့ သုံးအပေါင်းအသင်း၃၄ယောက်လောက်နဲ့ထွက်ပြီးတော့တောင်းလေးနဲ့ထွက်ပြီးခူးတာပေါ့အဲ့လိုခူးပြီးတော့ချက်တာပြုတ်အဲ့ဒီသူ့အမေနဲ့တငယ်ချင်းတစုကတော်ထဲမှာဟင်းသီးကြီးပဲထွက်ခူးတဲ့ချင်းသူ့အမေတော်မဲ့သူကတားဦးပဲသူ့အမေတော်တဲ့အမေကအိမ်တော်ကြစားထင်ပါတယ်သူ့အမေလည်းသူနာရောက်လာသူ့အမေကိုတားချစ်ခင်တဲ့စိတ်ပေါက်တာပေါက်ပြီးတော့သူ့သစ်ပင်မေ့သွားသူ့နေရာမေ့သွားမင်းတော့တကောက်ကောက်လိုက်တာမေ့ဟင်းရခူးတယ်အကုန်လိုက်တာပဲ သမီးဘယ်မှာအဲ့ဒီသူ့အိမ်ပြန်တီးထောင်လိုက်တာရွာပေါင်းရောက်တော့မေ့သွားတယ်သူကအဲ့လိုပြောတာနောက်တော့သူအဲ့လိုနဲ့လူဝရောက်လာပါတယ်လူဝရောက်ပြီးသင်္ကန်းဝက်လိုက်ထွက်လာဝက်လိုက်ထွက်လာအသက်30ကျော်လောက်မှမြဲမြဲဆွဲဆွဲမြဲမြဲဝက်တော့ပေါ့အဲ့တော့ဝက်လာပြီးတော့သူကခေါလင်းတကောင်းအိုင်အပိုင်းတော့ဘုန်းကြီးတို့ကမ္မလူနေတောင်ကျမ်းရောက်လာအဲ့မှာဘုန်းကြီးတို့ကိုရင်ပေါ့စားသူက ဦးစင်ကြီးပေါ့ကြီးမဦးတဲ့ဦးစင်ကြီးဖြစ်နေအဲ့မှာတွေ့တယ်ဘုန်းကြီးတို့ငငယ်ကိုရင်လေးတွေစောက်ရှောက်ပါသူကမျိုးသမီးဘဝလာလို့လားမသိဘူးချက်တာပြုတ်တာတွေဓမ္မကြီးတို့ကတခါတော့ပြတယ်သူကဓမ္မကြီးတို့ကတောင်းချက်နိုင်တယ်မုံလောက်တာတွေပေါ့အကုန်သားပဲစာပြေကြတော့ဘာမှသူသင်လို့မရရှောင်ဘုန်းကြီးတို့အဲ့လိုငငယ်တို့ကစားစရာမျိုးစုံလောက်ကြွေးတယ်ဘာမုံလောက်ရမလဲအဲ့ဒါမျိုးတော်တော်ဝါနာပါ အဲ့လိုနဲ့နေအဲ့ဒီတောင်ကျမ်းမရောက်ခင်မှာသူပြောတဲ့ဖြစ်ပျက်လေးတခုကောင်းပါအတင်ကန်းဝက်ပြတောင်ပိုင်းမှာသူတို့ရွာမှာတောချောင်းဆရာတော်ကြီးရှိတယ်လို့ဆိုပါတယ်ဒီတောချောင်းဆရာတော်ကြီးမှာသူသွားဝက်ဥပုံနေရောက်တဲ့ခါကျတောချောင်းဆရာတော်ကြီးကသူ့ကိုမြင်တယ်သူ့ဘွယ်ကဥရစိန်နာဥရစိန်နာတရေကြောက်တလာလို့မြန်သူကတရေဘွားရောက်ရောက်တရေဘွားလာတာတရေမကြောက်ဘူးဗျမမဗျာမကြောက်ပါဘူးဗျာဆို ကောင်းပြီးတော့မကြောက်လို့ရင်ည9နာရီရောက်ရောက်ရင်လည်းဟိုခြံစည်းရုံးမှာရှိတဲ့တစ်ပင်ကြီးရှိတယ်အဲ့ဒီတစ်ပင်ကြီးကိုသွားတရားဟောတယ်ဆရာတို့ရနေမကောင်းလို့သူ့ကိုစားတွေ့တာအဲ့တော့သူကပြောတာဟာဆရာတို့ရီရောဗာတရားမှာဟောတာဘူးလေခုမှဝယ်ထားဟောပါဘူးတဲ့ရှင်မြတ်အထုတ်နေတဲ့တရားလေးပဲသွားပြောပါအဲ့ဒါနဲ့ည9နာရီလောက်ရအဲ့တစ်ပင်ကိုသွားတယ်လို့ပြောပါတယ်တစ်ပင်နာရောက်တဲ့ခါကျသူကမေးတယ်ပြောတယ်ပေါ့ သူကသူကသူလည်းပြောသေးငါမိမဘွားလာလို့လားမသိပစီပစက်ကလည်းခါများများกว่าတယ်သူကလူကလည်းပြောသေးတယ်ပြောပြီးတော့မေးတယ်ငါကတော့တရားဟောမှလည်းဘယ်သူမှလည်းမရှိပဲနဲ့ဟောနေရမှာပါအဲ့မှာတစ်ပင်ဘွားမျိုးသမီးတယောက်ကပြောတယ်ရှိပါတယ်ဗျာတပြည့်ဒီမှာရှိတာရှိရင်ငါပြလို့မပြစီမပြစီမပြပြစီနဲ့ဗျာဒီတော့ယောဂတိတ်ဆိုးတယ်ပြီးတော့ရှင်ပြကြောက်သွားမှာမဟုတ်ဘူးလေငါမကြောက်တတ်ဘူးလေငါ့ကိုပြလောက်ပါနဲ့ဗျာလေအကုသို့ဖြစ်ပါနဲ့ အောက်ပိုင်းတော့ပဲပြတယ်မျက်နှာမပြဘူးဒါလည်း तू လည်း तू သိသမျှတတ်သမျှတရားလေးတွေဟောတယ်ဟောပြီးတော့ခုနက तू ပြောတဲ့အတိုင်းပဲ तू ကဆက်ဆက်စုစုဝါနာပါတော့နင်းရပစုတော့ဘယ်ဟာတော့လို့မေးလိုက်တော့အရင်ဘောကသူ့ညီမဖြစ်တာဖြစ်ပေါ့ဗျာအဲ့ဒါပြောချင်တာသူ့ညီမဘာကုသမလို့ဘူးလေဖြီးလိုက်အလှပြန်လိုက်ဒါနဲ့နေတာတေတော့အဲ့မှာသွားဖြစ်ရှာအဲဆရာတော်ကြီးကြောင်းတာဖြစ်တော့ဆရာတော်ကြီးကို လျှောက်တိုင်းတရားနာတဲ့အနေထားတွေတော့ကောင်းတော့အဲ့ဒီမှာဆက်ပြောသေးတယ်ဆရာတော်ကဒီလိုဘုန်းကြီးကဘုန်းကြီးကအဲ့ဒီမှာတဲ့ငါတဲ့တတိယနဲ့ကွာတဲ့တို့အကိုကြီးတယောက်ရှိတယ်ကွာတဲ့အများနဲ့တောက်စားမူယူနေအဲ့ဒါနဲ့သူ့မိဟာအဲ့ဒီလိုဆိုရင်လည်းခုဟိုတောက်စားမူးယူနေကိုရောမင်းတွေ့သေးလားတွေ့တယ်တဟိုနာညောင်မင်းကြီးမှာဘလူးကြီးဖြစ်နေဆရာတော်ဟာဘုန်းကြီးတို့မျိုးတွေကလည်းတရားမှကောင်းတာမရှိဘူးလို့ဒီတော့ဘုန်းကြီးတို့ဒီဒီနောက် နော်အဲဒီလိုဆုတောင်းတဲ့အခါပဲပြပဲဖြစ်နိဗ္ဗာန်ကိုဆုတောင်းပါဒီဘဝတွေသွားမဆုတောင်းပါနဲ့မမျှော်ပါနဲ့နော်ခုနဘဝတွေသွားဆုတောင်းလိုက်တော့သူပြောတဲ့ယောက်ျားပိန်ပိန်လေးတော့ဖြစ်ပါရဲ့နော်အတိညာအာနေရှာပါတယ်ဒီစာပေပိယတိသင်လို့လည်းမတတ်မြောက်မတတ်မြောက်တယ်ပေါ့တတ်လည်းမတတ်သွားချောင်းအဲတော့ဘုန်းကြီးပမာရီပြီးမပြန်နိုင်ခင်မှာပဲပြန်တော်မူသွားပါတယ်ဒီကနေဝေးရတော့ဆောက်ရှောက်လိုက်ရဒါဆိုလိုတာကတော့ ခုနကရကန်းတမာလေးဖြေတယ်လို့ပေါ့လေဘုန်းကြီးတို့ဘယ်ဘဝလာလဲဆိုဘယ်ကလာရကိုဘဝမုတ်ချမသိနိုင်ဘူးနော်ဘယ်ဘဝလာလဲဆိုမသိတဲ့လူများပါတယ်ဘုန်းကြီးကတော့မသိဘူးဘယ်ကလာရကိုဘဝမုတ်ချမသိနိုင်ဒါလေးမှတ်ထားမယ်နော်နောက်တစ်ခုမြတ်စွာဘုရားကဒုတိယမေကုံဆက်လက်မေးပါတယ်ချက်သမီးတဲ့ငါဘုရားကချက်သမီးဘယ်ကိုသွားမှာလဲလို့မေးတယ်ချက်သမီးကမသိပါရှင်ဘုရားလို့ဖြေတယ် အဲ့ဒီမေကုံကငါဖျားဘာမေကုံဘာရည်ပဲပြီးချစ်သမီးကဘာရည်ပဲချက်နဲ့ဖြည့်တယ်လေအဲ့ဒါလေးရှင်းပြခိုင်းအဲ့ဒါသမီးငယ်လေးကဘာလျှောက်ထားလဲညဆော်ဖျားညဆော်ဖျားတပည့်တော်မှာရကန်းယုံကိုသွားတော့ဟောဒီပြိတ္တကြီးလည်းသိပါတယ်မြတ်စွာဘုရားလည်းသိမှာပါပဲအဲတော့ဒီမေးခွန်းမေးတယ်လို့ဘုရားပြီးတော့မှမထင်ပါဘူး မေးတဲ့မေကွန်းကတော့ဒီဘဝကတည်သွားရင်ဘယ်ဘဝကိုသွားမှာလဲလို့မေးပါဖြစ်လိမ့်မယ်လို့ထင်ပါတယ်ဗျာတဲ့အဲ့ဒီဟာရည်ရွယ်ပြီးတပည့်တော်ကဒီဘဝတည်သွားဘယ်ဘဝကိုသွားရမှာမသိတဲ့အတွက်မသိပါ ရှင်ဖျားလို့လျှောက်ထားပါဖြည့်ဆိုပါတယ်ရှင်ဖျားတဲ့မြတ်စွာဘုရားတာရုတာရုခေါ်ပါတယ်နော်မမြဝန္တာတာရုခေါ်ပြီးတော့ကောင်းကြီးပေးပါနော် ဘုန်းကြီး58မိနစ်ရှိသွားပြီဒီလောက်နဲ့တင်အောင်ပြောကြရတယ်အဲ့လိုဖြည်းဖြည်းချင်းနဲ့ပြောနေဝေးအများကြီးကြံသေးလို့နော်ဒီနေ့ဒီလောက်နဲ့ကြမယ်နော်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာလေးပါကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေဆရာတော်ဘုရားပေးတဲ့ဆုနဲ့ပြရပါ